အာဒီဝီသောပမသုတ်တံကြရတော့အမေကငွေကြီးလေးကောင်ကြောင်းမှာတော့ကြီးတော်ပါပြီငွေရင်းယောက်ျားငွေကြီးလေးကောင်ကြောက်တာနဲ့ထွက်ပြီးတော့ပြေးရနောက်ထပ် သူ့ရဲ့ရန်သူဖြစ်တဲ့သူသားယောက်ျား၅ခုကိုဘိမင်းမြတ်ကအမိန်နဲ့သေလို့လိုက်လို့သူရပင်ရင်သားကိုရလိုက်ပြီးတော့လာကြအဲ့ဒါကိုကြောက်လို့ပြေးအဲဒီတော့ပြေးနေရကတခါသူရဲ့ငယ်ပေါင်းကြီးပေါ်အလွန်ရင်းနှီးတဲ့မိတ်ဆွေတငယ်ချင်းကို အဲသူ့သူ့ပေးပြီးတကလားကိုရသကိုရလို့လိုက်လို့လည်းပဲအဲဒီမိတ်ဆွေပြည့်တဲ့ရန်သူကလည်းနောက်ကလိုက်တာရောက်လို့ပြည့်နေရတာကြွားရကုန်ရောက်သွားပြီငွေလေးကောင်ကလေးပါဗုဒ္ဓသူသာ900ရာ9ခန္ဓာနှင့်မိညာယံပဲတဆွဲချက်ကြောင်းဒါငွေလေးကောင် လေးကောင်ဆိုတာမဟာဘုတ်၄ပါးမိမိတို့ဒါနာမှာရှိပြီးတော့နေတဲ့မဟာဘုတ်ယုတ်ကြီး၄ပါးဒီကိုယ်လုံးမှာအနှံ့ပြနေရာတိုင်းစိတ်ပိုင်းထဲမှာမဟာဘုတ်၄ပါးရှိအဲ့ဒါတွေကအစိတ်ပြင်းထန်တဲ့မူကြီးတွေပဲဒီတိုင်း၄ပါးတွေထောက်ပြပြီးအမျိုးမျိုးဒုက္ခရောက်နိုင်တယ်သိနိုင်တယ် ငွေလေးကောင်းက၄ပါးဗုဒ္ဓသူသာ၅ပြာ၅ခန္ဓာနဲ့ခန္ဓာ၅ပါးသူသာယောက်ျားကြီး၅ယောက်နဲ့ဒီပဲမညာယံမေတ္တာဆွဲချက်ကြောင့်အဲဒီငွေလေးကောင်းနဲ့သူသာ၅ယောက်သူတို့နှမျိုးရဲ့အမြင်မညာ သာရင်ကမိတ်ဆွေယခုကာလတော့ရာမှုဖြစ်ပြီးတော့မညာရံပဲဒါဆွဲချက်ကြောင့်ဒီသုံးမျိုးကြောင့်ထွက်ပြေးရတယ်လို့ဆိုလိုပါတယ်ဒါကြောင့်ဝိလေးကောင်က၄ပါးဗုဒ္ဓဘုရား၅ပြား၅ခန္ဓာနှင်း၅ခန္ဓာနှင်းဝိလေးကောင်ရဲ့ခန္ဓာ၅ပါးရဲ့ ဝိလေးကောင်ရဲ့ရန်သူ၅ပါးရဲ့ရန်သူ၅ယောက်ရဲ့အဲ့ဒါနဲ့တကွမိညာရာပဲကြောင်းကြောက်လို့ဆွဲပြေးရတော့မိညာရာမယ်တဆွဲချက်ကြောင်းယွာပြည့်၃ညာ၆ဒွါရသို့ရောက်ကတဲ့ဘုံသုံးလုံးမမြဝင်လာကြ၍ယွာပြည့်ရောက်တဲ့အခါမှာညဘုံလုံးမမြ၆ခုကဝင်လာကြတယ် na ụlọewear ọha ala ebe debere iwegaa gya maman agaa ụu chidameheba bezeezega uhie adjejehụwe yagunye oụwegyagunye ogụ mmaụ yana riga ụlọyụdgdha တရားမြတ်စွာဘုရားမောင်ဘုရားဘယ်တစ်ခေါက်တော့ဆိုရအောင်တောင်းဖို့ပဲမွေလေးကောင်ကလေးပါဗုဒ္ဓသူကငါဗျာမာခန္ဓာနဲ့မိညာယံပဲ ဆွဲချက်ကြောင့်ရွာပြည့်သုံးညသောက်သွားရသောယောက်ကတဖုံ၆အာယုံဟုသုံးဆုံးသမျှဝင်လာကြ၍ဘောကလေးတွေမြစ်ပင်လေဤ သာသက္ကာယမသက္ကာယမဣမနိဗ္ဗာန်ဣမနိဗ္ဗာန် uganda anọ tetamegi ombụ tereetuguhie ataojedi ụbegayaui odụm သည်ကောင်းစွာညွန်ကြားကဲသူကဘုရားမြတ်စွာသည်အဲ့ဒါဒီနေ့ကပြီးခဲ့တဲ့သတင်းတွေကမွေလေးကောင်အကြောင်းကတော့သုံးပါပြီဒါတော့မွေလေးကောင်ဆိုတာမဟာဘုတ်ယုတ်ကြီး၄ပါးဒါကသိသွားပြီ ရန်သူကြီးငါရောက်ဆိုတာကဘယ်ဟာပါလဲလို့ဆိုတာမြတ်စွာဘုရားပင်စဝရကပစ္စာရိကပင်စဝရကပစ္စာတိကာတိခောဘိက္ခဝေပင်စနေတံဥပါရณေခန္ဓာနံအရိဝဇနံဇယတိတံ

ရံသူရံပဲရံပဲပုဂ္ဂိုလ်ကြီးတွေပေါ့သောသောတဲ့ကရံပဲပုဂ္ဂိုလ်ကြီးဒီလူစိုးတွေလူစိုးတွေဆိုတာတဦးနဲ့တဦးအခွင့်ရလို့ရှိရင်ပတ်ဖို့ရကြားနေတာပဲဒီအခုအခုခေတ်ကာလမှာတော့သတင်းစာတွေကလည်းပဲ သတင်းမျိုးစုံတွေပါနေတော့ဒီလိုလူတို့သူတို့တွေအကြောင်းလည်းပဲသတင်းသတင်းစာတွေတော်တော်တွေ့ရတယ်။အချို့လူတို့တွေကတော့မိုက်တာပဲသူကလည်းနည်းနည်းမိုက်တာမဟုတ်ဘူး။လူတူတယောက်ကိုဘာမှမလုပ်ဖ ೇನೆ ကိုယ်ကစိတ်ဆိုးလို့ရှိရင်တတ်ဖို့ရတယ်သူကြားနေတာပဲတော်တော်ကြောက်ကြက်ကောင်းတယ်။လူတယောက်ကနေပြီးတော့အာကိုအာရာပြုတယ်ဆိုရင်အဲဒီအာကိုမဲ့ အာကိုပြုတဲ့ပုဂ္ဂိုလ်ကိုပဲလိုက်ပြီးတော့သတ်ဖို့ရသူအာထုသေးတာပဲလူမိုက်တွေကတော့ဘုရားလူလူပြောင်းညင်းစေနှိမ့်စေအဲဒီလူကသိတဲ့လူအာကိုတဲ့ဆိုအဲဒီအာကိုတဲ့လူကိုပဲဘာမှမလုပ်ရသေးဘူးဘုလူကလည်းဘာမှလုပ်တော့မဟုတ်ဘူးသက်သက်နဲ့အဲဒီလူကိုအဲသတ်ဖို့ရသူစိတ်ကူးပေါ်လာတာများအာဝေါ်ကြတော်တော်ကောင်းတာအဲဒီလိုမိုက်တဲ့လူတွေအဲဒီလိုပဲအခု ရန်သူကြီး900ဟုတ်တယ်ပြေးကြတဲ့ကမွေရင်းယောက်ျားနဲ့မတည့်ကြဘူးသုံးတစ်ခုသောအကြောင်းရှိလို့မကြည်မချမ်းဖြစ်ဝင်ရလို့ရှိရင်သမဲလို့တကယ်ကဲနဲ့ကြမ်းနေတဲ့ပုဂ္ဂိုလ်ကြီးတွေ9ဦးသို့လိုပါတဲ့ဥပမာကလောကထဲနဲ့ဒီလိုဟာတွေရှိတယ်ရှိနေတာပဲဒီဘွားရေးကြောင်ပဲဖြစ်ဖြစ် ဖြစ်ဖြစ်အရေးတစ်ခုခုကြောင့်ပဲဖြစ်ဖြစ်အပြောဆိုနေရမကြလို့ပဲဖြစ်ဖြစ်တယောက်နဲ့တယောက်နဲ့ဟာမကျေနပ်နေပြီးတော့ကိုကျိုးစည်းဝါကိုရသိဘူးလို့ဖြစ်ဖြစ်ကိုချစ်ခင်ရင်းနှီးတဲ့ပုဂ္ဂိုလ်ကိုညှင်းဆဲနှိမ့်ဆဲဘူးလို့ဖြစ်ဖြစ်နောင်တစ်ချိန်ကြလို့ကျင်ဖြစ်ရင်အဲကြံတော့မူမယ်တဲ့ကြံပြီးခြေပမယ်လို့ဒီလိုညှိုးထားတဲ့ကြံသူတွေဆိုတာရှိကြတယ် လူအချင်းတော့လူမိုက်လူမိုက်ချင်းရှိတာပါပဲလူကောင်းမှတော့ရှိခဲ့ပါရဲ့ဒီဥစ္စာတော့အဲဒီအဲဒီတော့ညာညိုးထားတဲ့ရံသူကြီး၅ဦးတဲ့သောသောကတော့အခွင့်မရလို့သူဘာဘူးရသူတို့အာမထုံနိုင်ဘူးအခုတော့ငွေရင်းယောက်ျားကဘယင်မင်းအမိန့်ကိုနားမထောင်မနဲ့ငွေတွေကို လူထင်ရမယ်မွေတွေကိုစွန့်ပြစ်ပြီးတော့ထွက်ပြေးတယ်ဆိုတော့မင်းအာနာပိဇာမှုရှိပြီးတော့နေတဲ့အတွက်မင်းကမွေကြီးလေးကောင်လိုက်ပြီးတော့ကြိုက်ဖို့ရတယ်မဖြစ်နိုင်ဘူးပြီးတော့ဒီလိုကပမ်းမဲ့လူတွေကြာအောင်မှပဲလို့ဒီတော့ကတော့မောင်ကြီးနဲ့ခတ်တယ်လို့ဆိုတာကိုလို့သာမောင်ကြီးနဲ့ခတ်လိုက်တဲ့အခါမှာခုနေခါဆိုလို့ရှိရင်တော့ အမိန့်ထုတ်လိုက်ရမှာပေါ့လေသတင်းစာတွေပဲတွေကနေပြီးတော့ဒီလိုလိုသတင်းစာတို့ကနေပြီးတော့အမိန့်ထုတ်လိုက်မယ်ဆိုရင်လူတွေပေါ်လာကြမှာလူလုံးကောင်းနေအဲဒီမှာဘုရင်များကအမိန့်ထုတ်လိုက်တဲ့ခါကာလမှာရှေ့တဲကဒီလူသားကျင်နေတဲ့ပုဂ္ဂိုလ်တွေအကွေးမရတော့မှသားရတဲ့ရန်သူကြီး၅ဦးကထွက်လာကြတယ်ကျွန်တော်မျိုးတို့သတ်ပါမယ် ဒီလိုမှတော့သာလို့ရှိရင်ကြာဆုံးမှုတွေပါလေကြာအောင်မှာအခုတော့သာလို့ရှိရင်သူ့ငွေတော်ကြာအောင်မှာကိုလို့သာမမကြာဆုံးမှုလည်းမရောက်တရားဝင်သားရလူမိုက်ကြီးတွေဆိုတော့ဝသရှင်နေတဲ့ပုဂ္ဂိုလ်ဒီလိုတရားဝင်သားရမယ်ဆိုရင်မနာဝန်တာမှာပေါ်လို့သာအဲတော့အဲဒီရံသူချင်း၅ဦးဝိမင်းမြတ်ထံကိုသတ်ဖို့ရသူတို့တာဝန်ခံပြီးတော့ဝိမင်းမြတ်ကလည်းပဲ သူတို့လူသားဖြစ်လူသားသမားဖြစ်နေတဲ့ခါလဲဆန့်ပြီးတော့လှုပ်လိုက်တော့လက်နဲ့ကိုယ်စီကင်ပြီးတော့နောက်ကလိုက်ကြအဲမူရင်းယောက်ျားကလည်းမွေကြီးတွေကြောက်လို့ပြေးနေရင်အကျိုးစီးပွားအလိုရှိတဲ့ပုဂ္ဂိုလ်ကလာပြီးအကြောင်းကြားတယ်အဲမောင်မူရင်းယောက်ျားမင်းမွေကြီးလေးကောင်လည်းနောက်ကလိုက်ပြီးတော့လာနေတယ် တွေ့ရကိုက်မယ်လို့ဒါရင်မကားသေးဘူးအရင်ကမင်းကိုသဗ္ဗရာရည်ဝဲနေတဲ့သူသားယောက်ျားကြီး၅ဦးကလည်းပဲအခုဘုရင်မင်းမြတ်အမိန်နဲ့သူတို့ကတကယ်တရားဝင်သဗ္ဗရာမင်းလက်နဲ့ကိုယ်စီနဲ့ဆွဲကင်ပြီးတော့လိုက်လာကြသည်အဲမင်းအခုနေခါကာလမှာပြုစဉ်ပြုလိုက်တာပြုပေတော့လို့လာပြီးတော့တတိပေးတယ်

d ba ụbara na na na ụbara ụbara ka i ụbra nka nbe wnye ụra a deri ba a

ဒိဋ္ဌာန်ကတော့မြင်နေရတာပဲဒိဋ္ဌာန်နေဆိုတာဒိဋ္ဌာန်နေဆိုတာကနည်းနည်းကြကြတွေ့နေရတယ်အဲနွားတွေကျက်ပြီးတော့သိရတာတွေကျွဲကြည့်ပြီးသိရတာတွေဝက်ကြည့်ပြီးသိရတာတွေကျက်ကြည့်ပြီးသိရတာတွေအဲဟိုလူတွေစားတော့ပြီးတော့နေတဲ့အကောင်တွေပေးနေရတယ်ငါးတွေကြည့်ပြီးတော့သိနေရတာတွေဒီရဲ့တော့ နေပြန်တဲ့လူတွေမစားတဲ့ဘုံမောသိစ္စာအမျိုးမျိုးတွေဖြစ်ပြီးသေးနေရတကောင်းတကောင်းစားပြီးတော့နေလို့အကောင်လေးတွေတကောင်းတကောင်းနေရနေရစားနေတာပဲသိစ္စာနေများကြီးတဲ့ကောင်တွေကငယ်တဲ့ကောင်တွေစားအဲ့ဒါနေရနေရတွေစားနေရအဲ့ဒီလိုနေရနေရစားလို့သိရတဲ့အပေမျိုးတွေအဲ့ဒါတွေမပြရဘူးဘယ်လေးပုံကြရောက်ပြီးတော့သိရတဲ့အပေမျိုးတွေမပြရဘူးသောတာပတိမေကိုရောက်သွားလို့ရှိရင်

အပယ်လေးပုံကြရောက်ပြီးတော့သေစေတတ်တဲ့အဲအပယ်လေးပုံကြရောက်ပြီးတော့သေရမယ်သေခြင်းမျိုးတွေကျင်းနေတဲ့ဒီအပင်မျိုးတွေမရှိတော့ဘူးသေဆိုးတွေပေါ့လေအပယ်လေးပုံကြရောက်ပြီးတော့သေတဲ့အပင်မျိုးတွေမသေရတော့ဘူးအပင်ကျင်းတယ်နောက်ဒါသာလားဆိုဒါတွေမကဘူးသုဂတိဘုံတွေမှာလည်းပဲလူဘဝနတ်ဘဝမှာ ကိလေသာမကင်းသေးလို့သူကပြေအောင်မှာသောတာပန်ကလူဘဝနာဘဝဖြစ်လည်းပဲခုနဘဝတဲ့ပုံလွန်ပြီးသိရမယ်အပေမျိုးတွေကင်းတယ်ခုနဘဝတဲ့ပုံလွန်ပြီးဒီကလာမသိသေးနိုင်ဘူးဘေတော့အဲဒီလိုသောတာတိရှိပါတယ်ဒါကြောင့်သောတာပတိမေသိတော်ဘာဖို့သိတော်ဘာမှာပါဝင်တဲ့ခန္ဓာ၅ပါးတရားတွေကတော့သူသားယောက်ျားတွေမဟုတ်ဘူးတဲ့သူကအသေးစိတ်တဲ့တရားတွေမဟုတ်အသေးကင်းအောင်လို့

ဒါကြောင့်တဘဝတဲ့ပိုးလုံးပြီးတော့သိရမယ်အပေမျိုးတွေကင်းစည်တယ်အရာတမေဖို့သိတုပ္ပမှာပါဝင်တဲ့နာခန္ဓာတွေကတော့သေခြင်းတရားတွေလုံးဝကင်းစည်တယ်နောက်ဆုံးပြိဋိဘံစံပြီးကြတဲ့နောက်ထပ်ဘဝအသိမဖြစ်မသေးတော့ဘာကြောင့်

မသိအောင်လို့ကဲတင်တဲ့တရားတွေဒီလိုအလိုကြောင့်ကဲတင်တဲ့ပုဂ္ဂိုလ်ကြီးတွေပေါ့လေသူကဒီလိုအသေးပဲရှိတယ်။ဒါကြောင့်အဲ့ဒါကိုမပါအောင်ညတ်စွာတရားကပိသတိကာယံလူကြီးဖြစ်ကုန်သောပိသဝရကာတိခောဧတံငါဟုသောသူသောယောက်ျားတို့ဟူသောဤမည်သည်

ဥပါဒံအာကြည့်တယ်အစွဲလန်းအာကြည့်တယ်ဒီလိုပြောနေကြတာကိုဗမာစကားလိုလိုပြင်နေပါပြီဥပါဒံဆိုရင်စွဲလန်းတာပဲလို့လူတွေကသိတယ်ဩဒီလူကြီးနဲ့ဥပါဒံအာကြည့်လိုက်တာလို့ပြောတာကိုသူအကြတဲ့ကကလေးတွေကလည်းပြောတယ်ဒီမိမကြီးနဲ့ဥပါဒံအာကြည့်တယ်လို့ပြောကြတယ်ဥပါဒံဆိုလို့ရှိရင်စွဲလန်းတယ်လို့ဘယ်လိုအဓိပ္ပာယ်ဒါက

အယူမှားပြီးဆွဲလန်းတာမှားတဲ့အယူတွေဆွဲလန်းတာကဒိဋ္ဌိဥပါဒံသီလဗတ္တဥပါဒံသီလပတုပါဒံသီလဗတ္တသီလဝတ္တအလေးအကျင့်များဖြင့်သံဃာကစင်ကြယ်စင်ကြယ်သွားတယ်လို့ယုံကြည်ယူဆဆွဲလန်းတာကသီလဗတ္တဥပါဒံခေါ်တယ်ဒါကတော့သံဃာမှကောင်းစားရကောင်းစားကြောင်းနဲ့စပ်ပြီးတော့ ဆွဲလန်းတာတွေဘာသာရေးတရားဆွဲလန်းမှုတွေပါပဲဘာသာရေးတရားတွေမှာအဲ့ဒီဥစ္စာတွေပဲဗိဓဝတဥပါဒမဟုတ်လို့ချင်းဗိဓဝတဥပါဒဖြစ်တော့တာအတ္တဝါရုပါဒနဲ့အတ္တလို့ဆိုပြီးတော့ဆွဲလန်းအတ္တလို့ဆိုတဲ့ဝါဒအရာနဲ့ဆွဲလန်းအတ္တကောင်းမယ်လို့ဆွဲလန်းအတ္တဝါရုပါဒလို့ခေါ်တယ်အဲ့ဒီဒိဋ္ဌိ

ဆွဲလန်းတဲ့တရားလေးတွေလည်းမှတ်ရအောင်ဆိုရအောင်လို့ရတော့လိုခြင်းနှစ်သက်စရာအာယုံဝတ္ထုတို့ကိုပါရဆွဲလန်းတာကကာမှုပါရံလိုခြင်းနှစ်သက်စရာအာယုံဝတ္ထုတို့ကို

ပါဠိဆိုတော့သိမသိဘူးကာမဂုဏ်ဆိုလို့ရှိရင်လည်းပဲတော်သင့်တော်သိတယ်ဒါမကြီးမိုံတော့သဘောသိမှာပေါ့လူရင်းစရာတွေဆိုတော့ဘုံတော့လူရင်းစရာတွေဆိုမှတော့လူရင်းစရာနေတဲ့စရာတွေဆိုရင်လည်းလူတိုင်းနားလဲတယ်ကလေးလည်းနားလဲတယ်လူကြီးလည်းနားလဲအကုန်လုံးနားလဲတယ်သာတာတိတိစင်တာတိတိလူရင်းနေတဲ့စရာတွေဆိုရင်ပြီးရောပဲအဲလူရင်းနေတဲ့စရာအာယံဝတ္ထုတွေတဲ့ကိုယ်တွင်ကိုယ်ပါကိုယ်တွင်ကလည်းလူရင်းနေတဲ့စရာတွေရှိတယ် ကိုကိုကိုယ်ထဲမှာအယုစင်လာပါတာတွေအပန်းကောင်းတာတွေကြမ်းမာတာတွေစသဖြင့်ပေါ့လေကိုယ်ထဲအလိုကြည့်ရတဲ့ဥစ္စာတွေအသာကိုယ်ထဲကကာမလိုချင်စရာနှိမ့်သက်စရာတွေပဲအပြင်ပါကသက်ရှိသက်မဲ့အာယုံဝတ္ထုတွေအသက်မဲ့ဆိုတော့သုံးဆောင်စရာအမျိုးမျိုးတွေပေါ့လေအဘိုးအကျယ်ကစပြီးတော့သက်ရှိဆိုတော့ကို အိမ်တို့အိမ်သားအဲပါတို့သမီးတို့အသွေးမျိုးတို့ဘာတို့ပြောတာတွေအကုန်မော့လေလားအဲဒါမြင်မကတက်ရှိတဲ့မဲ့လူချင်းစရာနှိမ့်တဲ့စရာအာယဝတ္ထုတွေအဲကိုတွင်ကိုဘလူချင်းနှိမ့်တဲ့စရာကောင်းတဲ့အာယဝတ္ထုတွေကိုပါရပြီးတော့သဘောကျပြီးဆွဲလာနေတာကာမှုပါဒခေါ်တယ်။ပါရယုံမြနှိမ့်တဲ့ယုံမြကိုတော့တဏှာ

ပိုးတော့မယ်လို့လက်လှမ်းလိုက်တယ်ဒီစီမရောက်သေးဘူးလက်လှမ်းအဲ့ဒါကဇဏနဲ့တူတယ်အဲလက်ထက်သုတ်ကင်မိပြီသုတ်ကင်မိလို့လက်ထက်ရောက်နေတယ်အဲ့ဒါအဲ့ဒါကဘာနဲ့တူတယ်ဆိုဥပါဒာနဲ့တူတယ်သုတ်ကင်မိတာလည်းမလွတ်တော့အဲ့ဒါလူရင်းတဲ့အာယုံတော်ဝတ္ထုတစ်ခုကို

နေတဲ့ตาရတဲ့အစွဲလာနဲ့အာယဝတ္ထုလေးမရရအောင်သူအထုတော်မှာတနည်းနည်းနဲ့ဥပါဒနာပစ္စယဘဝဖြစ်မယ်ဘဝပစ္စယဘယ်သွားမလို့ဆိုလို့ချင်းဇာတိရဲ့ဘဝသစ္စယလိမ့်မယ်ဘဝသစ်ကပဲဆယ်ဖြစ်မှာတော့ဆိုအကုသိုလ်ဘဝကလာခဲ့လို့ရှိရင်အပယ်လေးပါးဘဝဖြစ်မှာပေါ့ငရဲဒိဋ္ဌံပြိတာဖြစ်မယ်ကုသိုလ်ဘဝလာခဲ့လို့ရှိရင်လူဘဝနာဘဝတွေဖြစ်မှာပေါ့

ရုပ်တရားနာတရားတွေအကြောင်းကိုအမှန်မသိတဲ့ပုဂ္ဂိုလ်တွေဒီလိုဆွဲလာရှိပါတယ်ဒီလိုဆွဲလာနေကြတာပဲပရိယတိရဲ့နေရာဖြင့်သာပေကျမ်းကဘုသူတ္တနဲ့နှလုံးသွင်းတဲ့အခါမှာသက်သာရကွင်းလို့တော့ရပါတယ်အာရုပ်တရားနဲ့နာတရားပဲရှိတယ်ပုဂ္ဂိုလ်သတ္တဝါလို့ခေါ်တာခေါ်ရတယ်ရုံးနဲ့နာပဲရှိတယ်ခန္ဓာ၅ပါးတရားပဲရှိတယ်ဖြစ်ပြနေတဲ့တရားပဲရှိတယ် အဲဒီလိုစာပေကျမ်းဂန်ရတဲ့ဝိပဒရှိတဲ့ပုဂ္ဂိုလ်တွေဒီလိုနှလုံးသွင်းတိုင်းနှလုံးသွင်းတိုင်းအဲဒီချိန်ကာလမှာဒီအတ္တတွေကြီးအစွဲလာကင်းကွာပြီးတော့နေပါတယ်ဒါပေမဲ့လုံးလုံးကင်းသလားဆိုလုံးလုံးတော့မကင်းဘူးသာဝေကျမ်းဂန်ရဘုသူဒနဲ့သဘောကျတာကသူကတစ်မျိုးပဲစိတ်ကဆွဲလာတာကသူကတစ်မျိုးပဲသာဝေကျမ်းဂန်ရနဲ့ရုပ်တည်နာနေအပြည့်ပြည့်တည် ဒီလိုသဘောကျနေတယ်ဆိုပေမဲ့လို့ကိုယ်တဏ္ဍတကယ်ဖြစ်နေတဲ့တရားတွေကြတော့ပုဂ္ဂိုလ်တ attva တွေနဲ့စွဲနေသေးတာပဲယုတ်ရဏနေယုံနဲ့နာမဲရှိတဲ့ခန္ဓာ၅ပါးပဲရှိတယ်လို့ဘုသူဒ္ဓနေရာချင်းမှတ်သားထားတဲ့ပုဂ္ဂိုလ်တွေသာဝိကျမ်းဂါနေနဲ့တတ်ပြီးနားလည်နေတဲ့ပုဂ္ဂိုလ်တွေနားလည်ယုံနဲ့မကောက်သူများတွေလည်းဟောပြောနေတာကြည်ပါတယ်ဟောပြောနေတဲ့ပုဂ္ဂိုလ်တွေဖြစ်စေကမှုမိမိတို့ဤလက်တွေ့ကြတော့

အဲနာမတို့စားတာတို့ဒူဒူပါပဲဒွဋ္ဌိသာလေးကောင်မနဲ့အောင်းမေတို့ငါပဲအဲဒွဋ္ဌိယာမှာကိုွေးတာတွေဆန္ဒတွေထိုင်တာထတာသွားတာလည်းအကုန်ပါတယ်ဟွန်းလက်ကလေးကိုွေးလိုက်တာကဘာတို့ဆန့်လိုက်တာကဘာတို့ခြေလမ်းလိုက်တာကဘာတို့နေရာကထလိုက်တာကဘာထိုင်လိုက်တာကဘာတို့ငါကလုံနေတယ်ငါပဲဒီလိုဆွဲလာဒါပဂရိပုဂ္ဂိုလ်တွေလည်းဆွဲလာတယ် စိတ်ကူးစဉ်းစားကြာစည်နေတာကဘာလို့ငါပဲဒီလိုဆွဲလာတယ်ဒါကကိုတရားသဘောအရာနဲ့ပြောရင်သာသူကရှင်းနေတာပဂရိစိတ်အနေထားကတော့ဒီလိုဆွဲလာနေတာပဲဒီဆွဲလာတော့ကင်းခဲ့ပါတဲ့အဲဒီတရားထုတ်တဲ့အခါကျမှနည်းနည်းနေရာကျလာတရားထုတ်တဲ့အခါမှာရုပ်တည်နာနေတော့ကြမှာလည်းပြောအောင်မယ်ဆိုတာရည်ကြည့်တယ်အဲယုံနာလေးတွေသဘောပေါက်ပြီးတော့သိလာတဲ့အခါကျတော့

အသက်ရှင်နေတဲ့အကောင်ပဲလို့ထင်မှရင်အဲ့ဒါကဒိဋ္ဌိဥပါဒာအဲကိုရောင်းလေယုံနံတရားကိုပင်ယုံနံတရားကိုပင်အသက်ရှင်နေသောအသက်ရှင်နေသော

ndị ya na ma yod agụhem epechenele magha ụ emasulaa gha adawarabara oe oyaom

ီလဝတ္တုပါရံသီလဝတ္တဥပါရံသီလဝတ္တသီလဆိုတာကအဲကိုကျင့်တရားပေါ့အလေးဘာသာကျမ်းတော့အလေးလို့အလေးလို့ပြန်ဝတ္တကအကျင့်လို့ပြန်သီလဝတ္တအဲသီလဆိုတာအခု

အရိယာမဲခင်7ပါးဤဟူသောအကျင့်မပါဘဲနဲ့ပါမန်သီလမြတ်အလေးအကျင့်မြတ်နဲ့သံဃာဝဆင်းရဲကလွတ်မြောက်သွားတယ်။ဝိညာဉ်နာခြင်းသိခြင်းကင်းသွားတယ်လို့ယုံကြည်ယူဆမှုတွေဟူသောမြတ်ဟာသီလဗတ္တဥပါဒသီလပတုပါဒလို့ခေါ်တယ်။ဘုရားဘာသာအပြင်ဘက်ကနေပြီးတော့ ယုံကြည်ယူဆထားတဲ့အကျင့်တွေဟူသမျှသီလပတ္တဥပါဒာနေပဲဘာသာတရားတိုင်းဘာသာတရားတိုင်းမှာသူတို့ရဲ့သံဃာလုံးမြောက်ရေးတွေဆိုတာရှိတယ်ဘုရားဘာသာတရားတွေကတရားကျင့်သုံးလို့ရှိရင်နိရောဓသစ္စာမျက်မှောက်ပြုနိဗ္ဗာန်သိသွားတယ်အဲဒီနိဗ္ဗာန်ဟာသံဃာကလုံးမြောက်တဲ့တရားပဲလို့နိဗ္ဗာန်ရဖို့ရတရားတရားဟောဘုရားဘာသာတရားအားဟော ဒီကျင်ဘာသာတွေလည်းသူတို့ဘာသာတွေလိုက်သူတို့ရှိတာပဲသူတို့ဘာသာတွေလည်းသူတို့သံဃာလမ်းဆုံးမဟုတ်မနာမသေးဘူးအများအားချမ်းသာတယ်လို့အလိုယူဆထားတာရှိတယ်ဘာသာတရားတိုင်းမှာရှိဒီနေ့တည်းကျဖွဲ့စည်းထားတဲ့ဘာသာတွေဆိုရင်ပို့ပြီးတော့ပြည့်စုံတာပေါ့လေဒီနေ့မကြတဲ့ဥစ္စာတွေတော်ရုံတန်ရုံသူ့ဟာနဲ့သူတို့ရှိတာအဲ့ဒီမှာအဲ့ဒီသူတို့လမ်းဆုံးဖြစ်တဲ့နိဗ္ဗာန်

အဲဒီလိုဘယ်လည်းတဲ့တုန်းကနွားလို့ကြည့်ရင်သံဃာကလုံးမြောက်တယ်လို့ယုံကြည်ယူစပြီးလူတယောက်ကနွားလို့ကြည့်လူတယောက်ကခွေးလို့ကျင်းလို့ရှိရင်သံဃာလုံးမြောက်တယ်ယုံကြည်ယူစပြီးတော့ခွေးလို့ကျင်းနွားလို့ကျင်းတယ်ဆိုတော့ နွားလိုလုပ်ရတာပေါ့လေသူကနွားပုံစံအတိုင်းနွားဘယ်နဲ့သွားလဲလေးဘက်လေးဘက်ထောက်သွားတာနွားမှာအမီးကြီးတော့အမီးလေးလက်တာတွေလေပြောတယ်သူအဂျိုကြီးတော့ဂျိုလေးလက်တာတွေအဲ့ဒါသွားလို့ရှိရင်လူလိုမတရမသွားဘူးနွားလိုပဲသူလေးဘက်သွားရတယ်အဲနွားလိုပဲသွားရတယ်နွားနွားချင်းတွေ့လို့ရှိရင်နွားတကောင်နဲ့တကောင်နဲ့ခင်းလဲဟောက်လဲစောင်းလိုက်ကြည့်တယ်အဲ့ဒါတွေလည်းလောက်ရတယ် နွားလိုပဲအိပ်ရနွားလိုပဲသူကစားရအဲဒီလိုအဲဒီလိုကျင့်ရတာဘယ်လိုကျင့်လို့အောင်မြင်လို့ကျင့်ဖြင့်သာမယဝဆင်းရလွတ်မြောက်တယ်လို့ယူကြည်ယူဆတာခွေးလိုပဲကျင့်တယ်တဲ့အဲခွေးကလည်းပဲလေးဘက်သွားတာသူလည်းအမေးရှိတာပဲအဲတော့

ကွေးကျင်အောင်မြင်သွားတာပေါ့အဲဒီအဝတ်မိုးခွင်းတဲ့နေတာတွေလည်းပဲဒီနွားချင်းခွေးကျင်တွေပါပဲဒီနွားတွေခွေးတွေအဝတ်မမိုးပဲအဲဒီလိုကျင့်တဲ့ကျင့်ယုံမျှနဲ့သာမဏေဝဆင်းကလွတ်မြောက်တယ်လို့ယုံကြည်ယူဆတဲ့ဥစ္စာကသီလဝတ္တဥပါဒံတဲ့ဘုရားလက်ထက်တုန်းကအဲဒီလိုပဲ

အဲဗာမယဝစေယကလွမြောက်သွားတယ်လို့ယုံကြည်ယူဆပြီးတော့ဒီလိုကိုယ်ွယ်မှုတွေလည်းပဲအဲ့ဒီသီလပဓာထဲမှာပါတယ်အဲကိုယ်ွယ်မှုတွေသီလပဓာသီလပဓာထဲမှာပါတယ်အဲဒါကြောင့်မဲခင်7ပါးတရားမကျင့်ရဘဲနဲ့သုံးတစ်ခုသောအလေးကျင့်မျှနဲ့ဗာမယဝစေယကလွမြောက်တယ်လို့ယုံကြည်ယူဆမှုဆွဲလာမှုတွေဟာသီလပဓာဥပါဒါ

နောက်ပုဂ္ဂိုလ်တွေကယုံနေရတာအဲ့ဒီပြောတဲ့အတိုင်းသူလည်းပဲဘုရားရဲ့သားတော်ပဲလို့ပြောထားတာကိုဘုရားရဲ့သားတော်ဟုတ်မဟုတ်ဘယ်သူမှလည်းပဲအဲဒါစုံစမ်းနိုင်တာမဟုတ်ဘူးသူဘုရားသားတော်ပဲလို့ပြောထားတယ်ဘုရားကသူ့ကိုလွတ်လိုက်တယ်လို့မလို့သူကပြောတယ်ဟောတယ်ဘုရားအမိန်တော်ဆိုပြီးဘုရားစကားတော်ဆိုပြီးသူကဟောတယ်ဘုရားဟောတာတော့ဘယ်သူမှကြားရတယ်လည်းမဟုတ်ဘုရားနဲ့သူနဲ့ဘယ်တွေ့မှလည်းမသိဘူးသူတွေ့တယ်သူတွေ့တယ်သူသိတယ်ဒီလိုပြောတာ

အဲဒီလိုယုံကြည်လို့အဲ့ဒီဘာသာတွေမှာဒီလိုလိုက်နာပြီးတော့ကျင့်နေကြတာပဲအဲဒီလိုယုံကြည်တာဘာခေါ်တော့ဆိုတာသီလပဒပရမဘာခေါ်တယ်ဒါသီလပဒဥပါဒာနဲ့အလေးကျင့်မြနဲ့လူတွေမဲ့ခင်ရှင်ပါတရားမပါဘူးသမာဓိဋ္ဌိသစ္စာလေးပါးတရားသိမြင်တဲ့သမာဓိဋ္ဌိမပါဘူးသမာသင်္ကပ္ပသစ္စာလေးပါးတရားမှန်နဲ့ကြာစီမိတာမပါဘူးဟွန်းသမာဓိဋ္ဌိ

သာမအာဇီဝမန်စွာအသက်မွေးခြင်းမတရားအသက်မွေးမှုမှာကြေကြောင်ခြင်းဆိုတဲ့အဲဒီသီလမဲ့ခင်လေးလည်းသူထဲမှာမပါဘူးသူဘာမှမပါဘူးမဲ့ခင်စေပါတရားတွေမပါဘဲနဲ့အလေးကျင်လေလို့ယုံနဲ့သံဃာဝဆင်းရလွံ့မြောက်တယ်လို့ယုံကြည်ယူဆထားတာလေ ဘုရားဘာသာအပြင်ဘက်ကနေပြီးသံဃာလွံ့မြောက်ရေးဖြစ်တဲ့ဘာသာရေးတရားတွေယုံကြည်ယူဆတာတွေကသီလပဒကြီးတွေပဲအဲဒီသီလပဒဥပါဒအဲမဂ္ဂင်7ပါးမဂ္ဂင်7ပါးမပါပဲပေါ့မဂ္ဂင်7ပါးတရားမဂ္ဂင်7ပါးတရားမပါပဲဘာမှအလေးချင်းမျှဖြင့်သံဃာကလွံ့မြောက်သည်ဟုယုံကြည်ဆွဲလန်းတာကမှယုံကြည်ဆွဲလန်းယုံကြည် ဆယူဆလေးထက်လိုက်ယုံကြည်ယူဆဆွဲလန်းတာကသီလဝဒ္ဒဥပါဒံဆိုရမယ်မဂ္ဂင်7ပါးမပါပဲမဂ္ဂင်7ပါးပါပဲသာမန်အလေးကျင့်မြဖြင့်သာမန်အလေးကျင့်မြဖြင့်သံဃာကလွံ့မြောက်သည်ဟုသံဃာက ယုံကြည်ယူဆဆွဲလန်းတာကသီလပဒဥပါရံသခင်စေပါမပါပဲပါမအလေးခြင်းများဖြင့်သံဃာမဘုမြောက်သည်ဟုယုံကြည်ယူဆဆွဲလန်းတာက ဏပဒဥပါရံမေခင်စေပါမပါပဲသမ္မာအလေးခြင်းများဖြင့်သံဃာမှလွန်မြောက်သည်ဟုယုံကြည်ယူဆဆွဲလန်းတာကသီလပဒဥပါရံအဲဒါမေခင်စေပါမပါပဲဆိုတာလေးကတော့

မပြတ်မပြောက်မပြတ်ဖဲနဲ့တည်မြဲပြီးတော့နေတဲ့အတ္တကောင်ရှိတယ်လို့ဒီလိုယူဆတဲ့သတ္တရာတွေကြီးလည်းရှိသေပြီးတဲ့အခါဘာမှမရှိတော့ဘူးပျောက်သွားတာပဲလို့ယူဆတဲ့ဥစ္စေတာတွေကြီးရှိတယ်အဲဒီမာရင်သောဒိဋ္ဌိအစွဲလာနေဟူသမျှဟာဒိဋ္ဌိဥပါဒံတဲ့ဥစ္စာကတော့သူကတော့လွယ်လွယ်ပဲတော့မှသူကဟိုဟိုဟာတွေနှုတ်လိုက်လို့ရှိရင်လွယ်သွားပါပြီ သက်ကာယဒိဋ္ဌိအနေဖြင့်ဆွဲလန်းတာကိုနှုတ်လိုက်ဘာသာရေးတရားအနေဖြင့်ဆွဲလန်းတာကိုနှုတ်လိုက်ကြံတဲ့မာယွင်သောအယူဆဆွဲလန်းနေဘူးလည်းများဒိဋ္ဌိဥပါဒံနဲ့လေဒါကြည့်ရမယ်အင်း အတ္တဒိဋ္ဌိသီလပဒဒိဋ္ဌိမှတပါမာယွင်သောအယူအဆဆွဲလမ်းမှုဟူသမျှကဒိဋ္ဌိဥပါဒံအတ္တဒိဋ္ဌိသီလပဒဒိဋ္ဌိမှတပါ မှားယွင်းသောအယူအဆဆွဲလန်းမှုဟူသည်များကဒိဋ္ဌိကုပါရံအတ္တဒိဋ္ဌိသီလပဒဒိဋ္ဌိမှာတပါမှားယွင်းသောအယူအဆွဲလာမှုဟူသည်များကဒိဋ္ဌိဥပါဒံဒိဋ္ဌိဥပါဒံ

လွဲပါရာဆွဲလန်းတာမပြဥပါရံဆိုတော့မှ လန္နာကဒိဋ္ဌိဥပါဒံပါယနှစ်ပဲပြီးဆွဲလန္နာကကာမဥပါဒံအချင်းကျုပ်တော်သားနှစ်ခုပါပဲအဲဒီလိုဆွဲလန်းနိုင်တဲ့တရားတွေကိုဥပါဒနဲ့ခန္ဓာလို့ခေါ်တယ်ဥပါဒိုင်းအာယုံဖြစ်တယ်ဆွဲလန်းမှုအာယုံဖြစ်တယ်ဆွဲလန်းမှုတွေလည်းလှမ်းမိတဲ့တရားတွေလို့ဆိုလိုတာပေါ့လေလောကီတရားတွေအကုန်လုံးပါပဲ

ရာဝိညာဉ်ငါရံရုပ်ဝေသင်ညာသင်္ခါရာဝိညာဉ်ငါရံရုပ်ဝေ ပခန္ဓာပါဠိလိုကရူပခန္ဓာဗမာလိုရူပခန္ဓာလို့ခန္ဓာကိုခန္ဓာလို့သလောက်ကလေးပြင်ပြီးတော့ခေါ်ကြပါတယ်အဲဒါယုတ်တရားပဲယုတ်ခန္ဓာကတပါးယုတ်ဝေဝေဒနာကိုဝေဒနာခန္ဓာဝေဒနာခန္ဓာကတပါးဝေဒနာခန္ဓာကတပါးယုတ်ဝေပညာတဲ့ပညာခန္ဓာကတပါးယုတ်ဝေပညာသင်္ခါရသင်္ခါရခန္ဓာကတပါးသင်္ခါရ သင်္ခါရတရားတွေသင်္ခါရပဲမဒီသင်္ခါရကတမျိုးသဗ္ဗေသင်္ခါရသင်္ခါရမဟုတ်ဘူးဒီသင်္ခါရကတော့ဒါကပြုပြင်တတ်တဲ့သင်္ခါရတွေဘောသဗ္ဗေသင်္ခါရကတော့ပြုပြင်အပ်တဲ့သင်္ခါရတွေဒီသင်္ခါရကပြုပြင်တတ်တဲ့သင်္ခါရတွေသင်ညာဝိညာတဲ့ဝိညာဝိညာဉ်ဝိညာဏအဲဝိညာဏတရားမထက်နိုင်တော့ဘူးသင်

လူသားယောက်ျားကြီး9ယောက်ပဲတဲ့ဒါပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမှာအသီးအသီးဒီခန္ဓာ၅ပါးတရားတွေရှိနေကြတယ်လူသားယောက်ျားကြီးတွေတဲ့ကိုယ်ထဲမှာလူသားသမားတွေလက်ခံထားကြအဲလူသားသမားကြီး၅ဦးတွေကိုယ်ကိုယ်ထဲရောက်တကယ်ရာသူကြီးတွေကိုယ်ကိုယ်ထဲရောက်နေတယ်ရောက်မှမသိဘူးသူကမိတ်ဆွေတွေအောင်းမေးပြီးလက်ခံထားတယ်ဥပမာအားဖြင့်ဗာနဲ့တူတယ်လဲဆိုရင် လူတယောက်ဟာရန်သူဖြစ်တဲ့ပုဂ္ဂိုလ်ကိုသတ်ဖို့ရကြံစည်တဲ့ဒါပေမဲ့လို့အဲဒီသူမုန်းတဲ့ပုဂ္ဂိုလ်ကအချွေရန်နေနဲ့အဆောင်လျှောက်တွေနဲ့အစသာရာရာပြည့်စုံနေတော့သတ်ဖို့ရမလွယ်ဘူးတဲ့ဒီနေ့ကြာကြာသတ်ဖို့တော့မလွယ်ဘူးဒီတော့ပူပေါင်းပြီးသားမှာပဲလို့ ရန်သူဖြစ်တဲ့ပုဂ္ဂိုလ်ကအဲ့ဒီပုဂ္ဂိုလ်ထံသွားပြီးတော့ခစားတယ်။อืมအဲအသင်္ထာမဘုရားငယ်ပြုကျင်ပါလေဆိုရင်းရင်းနှီးနှီးဖြစ်အောင်လို့ဒီကလည်းသူ့ရဲ့အမှုကိစ္စတွေဆောင်ရွက်ဖို့ရသူဒီသွားပြီးတော့အဖွင့်တောင်းလှုပ်တောင်းတယ်ပေါ့လေအခုကာလမှာဆိုရင်သူဒီမှာသွားပြီးလှုပ်တောင်းဘာပဲပေးပေးခင်ဗျားပေးတဲ့အလုပ်ကျွန်တော် လုပ်ချင်ပါတယ်อืมခင်ဗျာမိပြီးတကလားအသက်မွေးချင်ပါတယ်မိတ်ဆွေအဲဆရာကြီးကျွန်တော်လုပ်ကလေးပေးပါဦးဆိုပြီးရင်းနှီးနှီးတခါလဲဆောင်ရရအောင်လို့အဲဒီမှာအပြောကောင်းကောင်းနဲ့ချူချူသာသာနဲ့ပြောတော့လူကြီးဖြစ်တဲ့ပုဂ္ဂိုလ်ကလူကောင်းမယ်လို့စပြီးတော့သူ့ကိုရင်းနှီးနှီးအလုပ်တွေပေးတာဝန်တွေပေး အလုပ်တဲ့တာဝန်တွေပြီးတော့သူကလည်းကြည်ကြည်ပြင်းပြင်းရွက်ဆောင်ကျင်နာအောင်လို့လုပ်ရတာပေါ့အခွင့်ရအောင်ဒါကလည်းယူသားသားနဲ့ချောင်းမြောင်မမနဲ့မခိုးမကမျက်မှောက်ရောမျက်ွယ်ရောအဲ့ဒါသူကျေးဇူးတွေကိုသူ့မှုကိစ္စတွေကိုပြီးပြအောင်လို့ပြည့်စုံအောင်လို့ကောင်းကောင်းဆောင်ရွက်ပြီးတော့ပေးတယ်တဲ့ကောင်းကောင်းဆောင်ရွက်ပြီးတော့ပေးတော့ အဲလူကြီးပြည့်တဲ့ပုဂ္ဂိုလ်ကဘယ်နဲ့အောင်းမေလဲဆိုတော့အော်ဒီလူတော့လူကောင်းမယ်ငါမိတ်ဆွေပဲအမတာကောင်းတဲ့မိတ်ဆွေပဲငါကျိုးစည်းဝါးတွေလိုလားတဲ့မိတ်ဆွေပဲဆိုပြီးအမနာရင်းရင်းနှီးနှီးအာယုံပြုတယ်တဲ့ချီးမြှောက်လဲထားတယ်အဲနောက်တနေ့တစ်ချိန်ကြာတဲ့အခါကာလကျတော့အဲ့ဒီရံသူဖြစ်တဲ့ပုဂ္ဂိုလ်က ဒီချိန်ခါကာလတော့ဖြင့်อืมပတ်နိုင်တဲ့ချိန်ပဲဆိုပြီးတော့အဲ့ဒီပုဂ္ဂိုလ်ကိုဒေါသခါမှာဖြစ်စေမင်းတော်တဲ့တဏှာမှာဖြစ်စေမျိုးထဲမှာလည်းပဲအဲအိတ်တခုတည်းအဲတဏှာထဲမှာသူတို့နှစ်ယောက်တည်းနေနေလို့ရှိရင်ဒါအခွင့်ရတာပေါ့လေအဲဒီလိုနေရာတခြားသောပုဂ္ဂိုလ်လည်းပဲ

သောသောကအမနာမိတ်ဆွေဖြစ်နေအာယုံပြုပြီးတော့အဲစောင့်ရှောက်ကြွေးမွေးပြုစုပြီးထားတဲ့နှုံးကလည်းပဲဒီလူဟာလူဆိုးပဲတဲ့သူသသမားပဲနောက်အခွင့်ရလို့တားလိုက်တဲ့အချိန်ကာကာလလည်းသူသသမားပဲတူတူပါပဲအဲ့ဒါလိုပဲအခုပုဂ္ဂိုလ်တော်ဤသာနာမှာအသီးသီးရှိပြီးတော့နေကြတဲ့ န္ဓာ၅ပါးတရားတွေကသုသသမားတွေတဲ့ဒါတွေကပရိသေကတွေကစပြီးတော့ဒီခန္ဓာ၅ပါးတရားတွေရလာကြတယ်အဲပရိသေတွေကတော့မသိသေးဘူးပေါ့လေဒါပဲမဲ့လို့မသိရင်ပဲตายမှုတော့ရှိတယ်ကိုယ်ကိုယ်နဲ့ကိုယ်ဆိုတာตายရတယ်ကျမ်းဂန်တွေနေအားဖြင့်ပြောရမယ်ဆိုလို့ရှိရင် ပထမဆုံးစဉ်းစားသိကူးတဲ့စိတ်ကကိုယ့်ကိုယ်ကိုသာယာတဲ့စိတ်ကလေးကစဖြစ်တာပဲဘဝနိကာတိကလောကဇောတဲ့ကူကဒီဘဝကကုသိုလ်ကအကုသိုလ်ကညောက်ဒီခုဘဝအသည့်ပရိသေစိတ်ကလေးဖြစ်တယ်အဲဒီကပြုခဲ့တဲ့ကံကိုအာရုံပြုဖြစ်စေကာမနမိတ်အာရုံပြုဖြစ်စေဂတိနမိတ်အာရုံပြုဖြစ်စေကျေဥစွာစိတ်ကလေးဖြစ်တယ်

ဒီဘဝင်စိတ်ပြတ်သွားတယ်ဆိုရင်တခါရှင်းဥစွာစဉ်းစားတဲ့စိတ်ဖြစ်လာတယ်စဉ်းစားတော့ဘယ်စဉ်းစားတော့ဆိုကိုယ်ကိုယ်လေးစဉ်းစားတယ်မနောတော်ဝေသန်းနဲ့မနောတော်ရစိတ်ထဲမှာစိတ်ကူးစိတ်ကလေးပေါ်တယ်အဲကိုယ်ကိုယ်ကိုစဉ်းစားတယ်ငါပဲရောက်နေပါလိမ့်ဘာပါလိမ့်ဆိုကိုယ်ဟာကိုယ်ကိုယ်ကိုတခါတည်းစဉ်းစားတဲ့စိတ်ကလေးမနောတော်မနောတော်ဝေသန်းစိတ်ကလေးဖြစ်ဖြစ်ပြီးတာနဲ့

ယူရရွယ်ဖြစ်လာတဲ့ခါပိုပြီးตายရတာပေါ့လေယူရရွယ်ဖြစ်လာတဲ့ခါကျတော့ယောက်ျားပဲဖြစ်မိန်းမပဲဖြစ်ဖြစ်อืมကိုယ်ရုပ်စင်းလေးကြည့်ပြီးတော့လည်းပဲตายရလိုက်ကိုယ်ရုပ်စင်းလေးဒါလည်းตายရလိုက်ကိုယ်အတန်လေးကိုตายရလိုက်ကိုယ်ကိုယ်ရဲ့အခြေအနေလေးကြည့်ပြီးတော့ตายရလိုက်ตายရည်လေးတွေစမ်းသပ်ပြီးဒီကလာလည်းပဲသူตายရတာပထဝီဓာတ်တွေ ထဲမှာကျမ်းသာတဲ့သဘောနူးညံ့တဲ့သဘောချောညက်တဲ့သဘောတွေဒါသာရာရှိတာဘောလေလေထဲကပြည့်ဘယ်ထဲကပြည့်ဒီဥစ္စာလေးပါရနေတဲ့ဥစ္စာလေးပြီးတော့သို့သောပြိုဖြစ်ပြီးတော့နေတဲ့သဘောတွေအာဘောဓတိအာဘောဓတိသို့သောပြိုဖြစ်ပြီးတော့ပြည်ပြည်ဖြူဖြူသို့သောပြိုဖြစ်ပါရနေဝါယောဓဖြင့်တောင်းတောင်းတင်းတင်းနဲ့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

ဒီနေ့ကမွေကြီးလေးကောင်လုံးကလည်းပဲမွေကြီးတွေကိုအကောင်းမှတ်ပြီးတရားနေတယ်လို့ပဲအခုခန္ဓာ၅ပါးတရားတွေလည်းပဲတရားနေကြတာသူကခန္ဓာ၅ပါးတရားတွေအဲရုပ်ရုပ်ကိုယ်ကြီးတစ်ခုလုံးကိုယ်ကိုယ်ထဲမှာရှိတဲ့ရုပ်ကိုယ်ကြီးတစ်ခုလုံးကဘယ်စိတ်ပိုင်းဖြစ်ဖြစ်သူကအသုံးကျတာလေးတွေပဲသုံးကျတာလေးတွေကိုယ်ထဲမှာရှိနေတဲ့အခါမှာအသုံးကျတယ် ကိုမပေါရောက်နေတဲ့အမွှေးမင်လေးတစ်ခုပဲဖြစ်ဖြစ်သူဟာအသုံးကျနေတာပဲသူများကနှုတ်ပြီးယူပါမယ်ဆိုရင်တဲပြီးတော့မကြိုက်သေးဘူးလို့ဆိုတာလက်မခံနိုင်သေးဘူးအဲမျက်ကုံးမွေးပဲဖြစ်ဖြစ်ဟုတ်လားနှာခမ်းမွေးပဲဖြစ်ဖြစ်အဲမွေးမင်လေးတစ်ခုဝင်မယ်လို့သူများကနှုတ်ယူမယ်ဆိုရင်မကြိုက်ဘူးသူများလာပြီးဒါလေးမင်းရဲ့ကျို့မယ်ဆိုရင်မကြိုက်လိမ့်မှာလို့သူသားရနေဘောကြပုဂ္ဂိုလ်တွေကရုပ်တွေအကုန်လုံးသားရတဲ့

ကိုမိတ်ဆွေလေးတွေနေအားချင်းပဲအားကိုးကြတယ်ကိုယ်တဏ္ဍာကယုတ်ကြီးလဲအားကိုးရဒီယုတ်ကြီးလိုပဲဒီယုတ်ကြီးတဲ့အတွက်ပဲဒီလိုအာယုံလေးတွေခံစားရတယ်မျက်စိလေးရှိတော့ကြည်ညင်သားလေးတွေကြည့်ရတယ်ဖို့တန်တယ်နားရှိတော့ကြားညင်သားလေးတွေကြားရတယ်ဖို့တန်တယ်အစတွေနဲ့အဲဒီကိုယ်တဏ္ဍာကယုတ်ကြီးအကုန်လုံးသူ့စိတ်ပိုင်းနဲ့သူထားတယ်အသုံးကြပြီးမိတ်ဆွေတွေပြည့်မနာရင်းနှီးနှီးပြည့်

စုံတယောက်ကနေပြီးသတ်လို့သေးတယ်ဆိုဘသူသတ်လို့သေးရတယ်ဆိုပြီးတော့ရှိတာပေါ့ရန်သူကသတ်လို့သေးတယ်မူကြိုက်လို့သေးတယ်စသည်ဖြင့်အဲဒီအကြောင်းကတော့လောကမှာပြောစရာရှိတယ်ဒီနေ့လို့သေးတယ်ပြပြမဝါကြလို့သေးတယ်မိလောင်လို့သေးတယ်စသည်ဖြင့်လည်းဒီလိုပုဂ္ဂိုလ်မဟုတ်ဘဲနဲ့အလို့အကြောင်းတွေလည်းရှိကြဒါပေမဲ့လို့ဘာကြောင့်ပဲဖြစ်ဖြစ် သေရတဲ့ခန္ဓာ၅ပါးတရားရှိလို့သေတာပါပဲသေရတဲ့ခန္ဓာ၅ပါးမရှိရင်မသေဘူးယောဂဝေဒနာတစ်မျိုးမျိုးဖြစ်ပြီးတော့သေတယ်သေရတဲ့ခန္ဓာ၅ပါးရှိလို့ပဲဒီယောဂဝေဒနာဖြစ်ပြီးသေရတယ်သေရတဲ့ခန္ဓာ၅ပါးထဲမှာလည်းအထူးအဖြစ်တဲ့ရုပ်ခန္ဓာတွေကအရေးကြီးတယ်အထာဂရများမှာပြထားတာတော့ခန္ဓာ၅ပါးတရားတွေဟာရုပ်ခန္ဓာရုပ်ခန္ဓာကလည်းပဲ

အဲရုပ်ခန္ဓာတွေကတော့သူကသင်ကြားတယ်လူလူတယောက်ကနေပြီးတော့ဓာနဲ့ခုံလို့သိရတယ်ဒုံနဲ့ရိုက်လို့သိရတယ်သံနဲ့ထိုးလို့သိရတယ်ပဏနဲ့ပြင်းလို့သိရတယ်အဲသတိချင်းပေါ်လေလက်နဲ့လက်နဲ့နဲ့သိအောင်လို့လို့သိရတယ်ဆိုတာဟာဘယ်သူကြောင့်လို့ဆိုရုပ်ရှိလို့ပဲရုပ်မရှိလို့ရှိရင်ဓာနဲ့ခုံလို့လည်းပဲသူကမခုံနိုင်ဘူးရုပ်မရှိဘူး အဲစိတ်နာတရားကြီးတဲ့ရှိနေတယ်ဆိုတော့စိတ်နာတရားကြီးတဲ့ရှိနေတဲ့ပုဂ္ဂိုလ်ကိုဓာတ်နဲ့လည်းမကုနိုင်ဘူးဒုံးနဲ့လည်းမရိုက်နိုင်ဘူးလှမ်းနဲ့လည်းမထိုးနိုင်ဘူးသနာနဲ့လည်းမပြင်းနိုင်ဘူးအဲအခုကာလပေါ်နေတဲ့ဘုံတွေဘာတွေနဲ့ဘာမှမလုပ်နိုင်ဘူးအခုအမှန်ကောင်းတဲ့မြူကရိယာလက်နဲ့တို့ဘာတို့ဆိုတာတွေဒါတွေလည်းပဲသူကမလောင်ကျွမ်းစေနိုင်ဘူးပြည့်စင်နိုင်ဘူးဘယ်နှမှမတတ်နိုင်ဘူးစိတ်သက်သက်ဖြစ်နေလို့ချင်းအခုရုပ်ရှိလို့ရုပ်ခန္ဓာရှိတော့

ရုပ်ခန္ဓာတရားတတ္တဝါတွေကိုတတ်တတ်တယ်ဆိုတာအမှန်တင်ကြားပါတယ်အဲ့တော့ရုပ်သက်သက်သာလားဆိုနာမရှိရင်လည်းပဲသူကဒါအရင်မကြည့်ဘူးရုပ်သက်သက်တယ်ဆိုရင် နာလေးကလည်းရှိနေတယ်ရုပ်သက်သက်တယ်ဆိုရင်ယောက်ခဲတစ်လုံးဆိုပါတော့ယောက်ခဲတစ်လုံးသူကြီးနဲ့ထုလိုက်လို့ကွဲသွားတယ်သူသေးတယ်လို့မဆိုပါဘူးသူကနာမမရှိကြဘူးနာမကြင်မှလည်းမသိဘူးဝေဒနာမရှိလို့ နာရင်ကျင်ခြင်းမရှိဘူးမီးနဲ့ဖုံးလိုက်ဟွန်းတပည့်တစ်လုံးမီးနဲ့ဖုံးလိုက်ဘာမှမဖြစ်ဘူးတစ်တုံးတစ်ခုကိုမီးဖုံးလိုက်ကြာကြသွားပြီဘာမှမဖြစ်ဘူးသောသာအဲပူခြင်းမရှိဘူးနာခြင်းမရှိဘူးဒါနဲ့ခိုးလိုက်လမ်းနဲ့ထိုးလိုက်ဘာမှမဖြစ်ဘူးဘာပဲလို့တော့သူ့မှာနတ်တရားမရှိဘူးသိတတ်တဲ့စိတ်မရှိဘူးခံစားရတဲ့နာခြင်းကျင်ခြင်းပူခြင်းအခါခက်ခြင်း သဘောဝေဒနာသူ့မှာမရှိဘူးအဲ့ဒီဖြစ်ဖြစ်ပေါ်လာတဲ့ညမှတ်သားတဲ့ပညာလည်းသူ့မှာမရှိဘူးသဇုံညာဖြစ်အောင်ပြုလုပ်တတ်တဲ့သင်္ခါရလည်းမရှိဘူးအဲ့ဒီနံတရားတွေမရှိတဲ့အတွက်ကြောင့်ဒီအဲကြောက်ခဲတို့တုံးတိုင်တို့ဘယ်လိုဟာတွေဟာဘယ်လိုပဲဖြစ်စည်းပေမဲ့လို့ဘာမှဖြစ်ဘူးသေတယ်လို့မဆိုရဘူးသူကအဲဒီတော့အခုလူပုဂ္ဂိုလ်တွေမှာတ attva တွေမှာတော့ ရုပ်လည်းရှိတယ်နာလည်းရှိတယ်ရုပ်ပြည့်ရင်လည်းနာပြည့်တယ်နာပြည့်ရင်လည်းရုပ်ပြည့်တယ်များသောအားဖြင့်တော့ရုပ်ပြည့်လို့နာပြည့်တာပဲများပါတယ်။ဒါမဲ့နာပြည့်လို့ရုပ်ပြည့်တာလည်းရှိတယ်။နာပြည့်လို့ရုပ်ပြည့်တာပဲနဲ့တော့ဆိုစိတ္တယောဂတွေဆိုတာနာငါပြည့်တာရုပ်ကမပြည့်ဘူး။အကျိုးရုပ်ကအကြမ်းမာကြီးကောင်းကြီးပဲ။စိတ္တယောဂစိတ်ကပူလောင်တာကိုဟုတ်လားသာသမီဆွေမျိုးတွေမနာချစ်ခင်ရင်းနှီးတဲ့ပုဂ္ဂိုလ်တွေ မကျွမလာပြည့်စည်သွားတာတွေမြင်ရလို့သိမချမ်းမသာဖြစ်ပြီးတချို့ယူသို့သွားတချို့လည်းသေးတယ်ဆိုတာပြောကြည့်တယ်အဲဖိုးရံပြည့်စည်ရေနမနာလေးမြတ်ပြုနေတဲ့ပြည့်စည်တွေသုံးမသွားလို့မိလောင်သွားလို့ပြည့်စည်သွားတယ်အဲစသည်ဖြင့်အဲဒီလိုဟာအကြောင်းပြုပြီးတော့စိတ်ထဲမှာသောကတွေပူဆွေးပြီးတော့တချို့သေးတယ်ရှိရလားအဲဒါဟာနံပြက်လို့ဒါရုပ်ပြက်အဲတော့ ရုပ်ခန္ဓာပြက်လို့သေတာလည်းရှိတယ်နာခန္ဓာပြက်လို့သေတာလည်းရှိတယ်ဗဟိတပုဂ္ဂိုလ်တွေကဘယ်လိုပဲသတ်ဖြတ်ဖြစ်စည်းစေကမူသေတတ်တဲ့ယုံနာခန္ဓာတွေမရှိရင်မသေးနိုင်ဘူးယုံနာခန္ဓာတွေသေတတ်တဲ့ယုံနာခန္ဓာတွေရှိလို့သေရတယ်တဲ့ဒါကြောင့်ဘဝတိုင်းဘဝတိုင်းတတ္တဝါတွေသေနေတာအဘသူကြောင့်တော့ဆိုလက်ပဲရင်းကအဲ ဒီယုတ်တရားနာတရားသေရတဲ့တရားတွေရှိလို့သေရတာတဲ့ဒါတော့ပြီးတော့သေသေးချာချာသေရင်တွက်စေကြည့်လိုက်မယ်ဆိုလို့ရှိရင်ယုံနာခန္ဓာတွေဟာဒုက္ခသမားတွေပဲသူတို့တတ်နေတာတဲ့ဘဝတိုင်းဘဝတိုင်းဘဝအဖြစ်ဖြစ်ဖြစ်ရဘဝမှာသေရတယ်သူတို့တတ်နေတာပဲအားကြောင့်မိခဝေယံတို့ ပစ္စတိကာယံသူကြီးယံသူကြီးတို့ဖြစ်ကုန်သောပစ္စဝရကာတိခောဧတံငါဟုသောသူသာသမားတို့ဟုသောဒီယမည်သည်ပစ္စနာငါးပါးသောဥပါဒနဲ့ခန္ဓာလုံးဥပါဒ၏အာယုဖြစ်သောခန္ဓာတို့၏အရိဝဆနာမည်ပေ၏သူသာကြီး900ရောက်ဆိုတာတရားမဟုတ်ဘူးသတ္တဝါတွေသာနာမှာအပြီးပြီးရှိပြီးတော့နေကြတဲ့

ဒီနေ့ကျသေရတယ်ဘသူကြောင့်သေရတော့သူတို့တဏ္ဍာမှာသေရတဲ့ယုံနာနဲ့ရှိနေလို့သေရသည်ကဲ၍သာမသေရလို့ရှိရင်မသေဘူးသူကသေရတဲ့ယုံနာနဲ့ရှိလို့ဒီနေ့ကျသေရနေတော့သတ္တဝါတွေသေတာဟာဘသူကသတ်တယ်လဲဆိုရင်ယုံနာခန္ဓာတွေကသတ်သည်ယုံနာခန္ဓာတရားတွေကသူသားကြီး9ယောက်အဲဒီသူသားကြီး9ယောက်

သွားကြောက်ရတယ်နေတိုင်းနေတိုင်းခါလဲဒီကြကနိုးဝတွေကညောင်းညာနေလို့ရှိရင်ပြန်လက်ကလေးတွေပါလေးတွေကိုယ်သားလေးတွေဆန်းလေးအဆန်းသားလေးတွေကိုယ်လေးဟိုဘက်လည်းအဒီဘက်ဆောင်းဆောင်းလေးဘယ်လိုလုပ်ရလဲသူကသက်သာခွင့်ရအောင်လို့လုပ်ရတယ်ပြုစုရတယ်ရန်သူကြီးတွေမိတ်ဆွေအနေနဲ့ပြုစုနေရတာမပြုစုရင်လည်းပဲညံ့ညံ့သေးမှာပဲညံ့သားမယ်သူကကြက်တော့ကြက်ကြီးသူအာသင်တို့ရန်သူတွေငါမပြုစုပါဘူးပြစ်ထိုင်ညံ့ညံ့သေးလိမ့်မယ်ညံ့သားမယ်သူက ကြောက်ကြတော့ကောင်းတယ်လို့အဲဒါအိယာကသာမျက်နာတွေပါလေပြရရေတော့လည်းချိုးရစားကောင်းတောက်ကောင်းတွေကျွေးရတယ်အဲသဒ္ဒါရေကနေတာတိုင်းသာကြည့်အောင်လို့သူအများအားပြုစုနေရတယ်ဒီဒီယုံနာခန္ဓာတွေကိုအများအားပြုစုအာဒီယုံနာခန္ဓာတွေဉာဏ်သူကြီးတွေပဲငါမပြုစုပါဘူးပြစ်ထားရင်လည်းပဲနည်းနည်းသိမှာပဲသူကပြုစုပြုစုမှပြင်မှာသူတို့ အဲမယူဆိုတဲ့ထားလည်းမနေရတော့မကြောက်ဘူးအဲတော့ညာလူကြီးတွေညာလူကြီးတွေပဲဒီညာလူကြီးတွေနေတိုင်းပြုစုပြီးတော့နေရဒီနေ့ကြတော့ရှင်ဒီညာလူကြီးတွေကဖောက်ပြန်ပြစီးပြီးဒီကလာသေးကုန်တယ်သေတဲ့ခါကလာကြလူပြောက်ပြစီးသွားပြီသေသွားပြီလို့ပြောရတယ်အဲဒါ သူသာသမားကြီး900ရောက်အချင်းချင်းအချင်းတော့ရုပ်သူသာသမားတစ်ယောက်နာသူသာသမားတစ်ယောက်နှစ်ယောက်ပဲဆိုတယ်ဆိုရင်လည်းပဲဒီလိုဖြစ်နိုင်ပါတယ်ယုံနာနှစ်ပါးအဲဒီယုံနာနှစ်ပါးခန္ဓာ၅ပါးတရားတွေဟူသောသူသာသမားတွေကလွတ်မြောက်အောင်လို့ရည်ရမယ်မြတ်စွာဘုရားညွှန်ကြားတာဒီနေ့ကပြောခဲ့တဲ့ငွေကြီးလေးကောင်းကြောက်လို့လည်းပြေးရမယ်ခန္ဓာ၅ပါးတွေဟူသောသူသာတရားတွေကြောက်လို့လည်းပြေးရမယ်ပြေးတယ်ဆိုတာဘာတော့ ဝိပဿနာတရားတွေအားထုတ်နေတာပဲဝိပဿနာတရားအားထုတ်လို့ရှိရင်ဒါပြေးတာပဲရှူတဲ့ရှူတဲ့ဟာခြေတလန်းတလန်းပြေးနေတာနဲ့တူတဲ့မရှူဘဲနေတဲ့ပုံကိုယ်တွေမပြေးဘူးတာကတော့တတိကောင်းတဲ့ပုံကိုယ်တွေလို့ဆိုမှမပေါ်လဲသူကမရှူဘာမှတရားအားမထုတ်ဘူးမွေကြီးလေးကောင်လည်းသူမကြောက်ဘူးအဲရန်သူကြီးငါးဦးသူသာသမားတွေလည်းသူမကြောက်ဘူးလာခဲ့ကြမလို့ကိစ္စမရှိဘူးငါကြာလာပြီ

။သံဃာမကြောက်တဲ့ပုဂ္ဂိုလ်တွေကနောက်ဆုံးကြဘာဖြစ်တာလဲဆိုတော့ချိုးပုဂ္ဂိုလ်တွေကကျန်ကန်တွေကဆိုရတာပဲ။သံသရခဏုပသံဃာပင်ပုဂ္ဂိုလ်ဖြစ်တတ်တယ်။သံဃာတွေကမလုံးမြောက်ပွဲနဲ့နေတတ်တယ်လို့သူကပြောတယ်။ဒါကတော့ပုဂ္ဂိုလ်တိုင်းတော့မဟုတ်ပါဘူး။သိသွေးလန်းကြီးတဲ့ပုဂ္ဂိုလ်။အဲဒါကိုမြတ်စွာဘုရားဆုံးမအတိုင်းဝိပဿနာရှုတရားထုတ်နေတဲ့ပုဂ္ဂိုလ်တွေဟာမွေကြီးလေးကောင်းကြောက်လို့လည်းပြေးနေတာမြည်တယ်။

သတ်တကြည့်မယ်ဆိုရင်လည်းတွေ့ရတယ်ကိုယ်ကိုယ်လည်းတွေ့ရတယ်သူများကိုယ်လည်းတွေ့ရတယ်အဲဒီအကောင်ထည်ကြီးလိုက်တည်ရှိပြီးတော့နေတာယုတ်တရားတွေပဲယုတ်တွေအများကြီးစုပေါင်းပြီးတော့ဖြစ်နေတယ်ယုတ်တရားတွေယုတ်တွေအများကြီးစုပေါင်းပြီးတော့ဖြစ်နေယုတ်စုတွေယုတ်တရားတွေဒါပဲမဲ့လို့ဒီယုတ်တရားတွေကဘယ်မှာထင်ရှားသလဲဆိုရင်ဓွား6ပါးကထင်ရှားတယ် မျက်စိကမြင်ရတဲ့အခါမှာထင်ရှားတယ်။နားကကြားရတဲ့အခါမှာထင်ရှားတယ်။နှာခေါင်းကနားတဲ့အခါမှာထင်ရှားတယ်။လျှာကအရသာတွေ့တဲ့အခါမှာထင်ရှားတယ်။ကိုယ်ကတွေ့ထိတဲ့အခါမှာထင်ရှားတယ်။စိတ်ကူးစဉ်းစားပြီးတော့လည်းထင်ရှားတယ်ဒီငါဒီ၆ဌာနကနေပြီးထင်ရှားတယ်။ဒီ၆ဌာနမရှိလို့ရင်မထင်ရှားဘူး။မျက်စိမရှိရင်ကိုမြင်ရတဲ့အသင်းတွေမမြင်ရအောင်မထင်ရှားအောင်မြင်ရတဲ့အသင်းတွေအကုန်လုံးမြင်မြင်ရတဲ့ရုပ်တွေ လုံးလုံးမတင်ကြတော့ဘူးဘယ်နဲ့မှပြောလို့လည်းမဖြစ်ဘူးပရိသေတွေကစပြီးတော့မျက်စိမမြင်တဲ့ပုဂ္ဂိုလ်အဆင့်အကြောင်းပြောလို့ဘာမှနားမလည်ဘူးအခုလူတွေပြောလိုက်လို့ရှိရင်မျက်စိနဲ့မြင်ရတာဟာအဆင်းရုပ်ခေါ်တယ်ဆိုရင်မြင်မှုတဲ့ပုံကိုယ်တွေမျက်စိရှိတဲ့ပုံကိုယ်တွေဆိုတော့လွယ်လွယ်သိတာပေါ့အခုမမြင်တော့မှရှေ့ကမြင်မှုတာနဲ့ဒါနားလေနားလေပြီးတော့သွားသိသွားတယ်ပရိသေတွေကစပြီးတော့မသိတဲ့ပုံကိုယ်များဘာမှနားမလည်ဘူး ဒါကဥပမာတစ်ခုအာပုံစံလေးတစ်ခုပြောတာကြားဘူးမျက်စိမမြင်တဲ့ပုဂ္ဂိုလ်မျက်စိမမြင်တဲ့ပုဂ္ဂိုလ်ကသိုးမိတ်ဆွေမိတ်အေးမင်းတို့မာရိညာကနေစားတော့လာရတယ်လဲဆိုကနေနွားနို့တော့လာရတယ်နွားနို့ကဘယ်နဲ့နေတုံးကွာနွားနို့ကဖြူဖြူပါပဲ မျက်စိမမြင်တဲ့ပုဂ္ဂိုလ်နွားတို့ကလည်းသူကမသိတော့နွားတို့ဘယ်နဲ့နေတော့ဖြူးဖြူးပါပဲဖြူးတဲ့ဆင်းနဲ့ပြောတာဖြူးတဲ့ဆင်းနဲ့ပြောတော့နားမလဲဖြူးဖြူးဆိုတာဘယ်နဲ့နေတော့ကွာဖြူးဖြူးဆိုတာထုံးလို့ပါပဲကွာထုံးတယ်သူကမြင်မှုတာမဟုတ်မျက်စိမျက်စိမြင်နေတဲ့ပုဂ္ဂိုလ်ထုံးကဘယ်နဲ့နေတော့ထုံးကကြိုင်းလိုပါပဲကွာဖြူးနေတာပါပဲကြိုင်းလိုပါပဲ ပြိုင်းလည်းသူကမြင်မှုတာမဟုတ်တော့ပြိုင်းကဘယ်နဲ့နေတော့ကွာပြိုင်းဆိုတာအဲဒီတော့အနာနာမှာကောက်ဆွာလည်းရှိတယ်သူကကောက်ဆွာလေးရဟိုအပြားပိုင်းလေးကပြိုင်းကောင်းနဲ့နည်းတူတယ်ပြိုင်းဆိုတာကွာပြိုင်းဆိုတာကွာဟောဒီကောက်ဆွာလေးလိုပါပဲခေါင်းလေးကကောက်ကောက်ကလေးကွာဒါတော့မျက်စိမမြင်တဲ့သူကစမ်းကြည့်တယ်စမ်းကြည့်ဩနွားနို့ဆိုတာဒီလိုကောက်ကောက်ကလေးကို လို့အောင်းမိတယ်သူသာအဲဒါမျက်စိမမြင်တဲ့ပုဂ္ဂိုလ်အစ်ကြောက်သွားပြောဟိုတမျိုးတမျိုးနဲ့ဥပမာပေးလွဲကုန်တာသူသာအဲဒါမသိနိုင်ဘူးဆိုတော့မျက်စိမမြင်တဲ့ပုဂ္ဂိုလ်အစင်းကြောင်မသိနိုင်ဘူးနားမကြားတဲ့ပုဂ္ဂိုလ်တော့ပြောလို့လည်းမဖြစ်ဘူးဒါကတော့ကြားတဲ့သူကတော့ပြင်နားမကြားမှတော့အပန်းကြောင်သူမသိနိုင်ဘူးနှာခေါင်းနှာခေါင်းမရှိတဲ့ပုဂ္ဂိုလ်ဆိုရင်လည်းအနာအကြောင်းသူမသိနိုင်ဘူးနှာခေါင်းမရှိတဲ့ပုဂ္ဂိုလ်ကလည်းရှားသူဒါမဲ့တူးတယ်လေတော့ကြည့် ဘုရင်များဆောင်းနေနေတုန်းကကိုတော်တော်ကတွေ့ဘူးလေဘုရင်များတို့ဟိုရမှာပါပဲဟိုရကြပါကတော့မဟုတ်ဘူးတခြားရကြကနေဒီပုံမှာဘုရင်များတို့သာတိရမှာလာပြီးတော့နေဘူးတဲ့ကိုတော်တော်ကရှိတယ်အခုတော့လည်းမရှိကြပါဘူးကျန်တော်မူသွားအဲဒီဥစဉ်တော်ပါရှိသူ့မှာဘာမှအနတ်မရဘူးမွေးတဲ့နာလည်းမရဘူးပုတ်တဲ့နာလည်းမရဘူး

မသိတဲ့ပုဂ္ဂိုလ်လည်းမရှိနိုင်ဘူးဒါအတွေ့အထိမသိရင်လည်းသိရုံရှိတာအဲဒါဒီယုတ်တရားတွေကတကိုယ်လုံးရှိနေတော့လည်းပဲထင်ရှားတဲ့ခါကတော့မျက်စိကမြင်ရကနေပြီးထင်ရှားတယ်ကြားရကနားရကစားရကတွေ့ထိရကသိကုသနာကြံစရာဖြစ်တယ်ထောက်တာနာကထင်ရှားတယ်နာတရားတွေကတော့သူကဓွား၆ပါးမှာပဲဖြစ်တယ်သူကဟိုယုတ်တရားတွေလို့အများအားရှိတယ် ယုတ်တရားကတော့သိရင်သိမသိရင်လည်းကိုကြီးတွေကိုလုံးကအများအားရှိနေတာပဲပရိသေတွေကစပြီးတော့ဘာကြောင့်ဖြစ်တဲ့ယုတ်တွေခဏတိုင်းခဏတိုင်းဖြစ်သိကြောင့်ဖြစ်တဲ့ယုတ်တွေလည်းသိတဲ့သိတယ်ဘုရုကြောင့်ဖြစ်တဲ့ယုတ်တွေလည်းခဏတိုင်းခဏတိုင်းဖြစ်အာဟာရကြောင့်ဖြစ်တဲ့ယုတ်တွေကလည်းပဲအာဟာရစားတွေကစပြီးတော့အဲခဏတိုင်းခဏတိုင်းမှာကြပြင်းတယ်ဒီကိုလုံးမှာယုတ်တွေကအသေးသေးဖြစ်အဲဒါဟောင်းတွေကလည်းပြည့်လိုက်အသေးတွေကဖြစ်တော့ဒီကိုလုံးမှာယုတ်တွေအများအားရှိတယ်

အဲ့ဒီဘဝင်ထဲကမှထားပြီးတော့မြင်စရာအသင်းပေါ်လာတဲ့အခါမြင်တယ်လို့သာမျက်စိထဲမှာအသင်းကျလာတဲ့အခါဘာပါလိမ့်စဉ်းစားလိုက်တော့မြင်သွားတယ်အဲမြင်တဲ့စိတ်အသင်တန်းကြီးဖြစ်သွားတယ်ပေါ့လေဥမာအခုတော့အဲကျင်းချင်းပဲပြောရမယ်တခါခြေတုံးကတော့ဒီအကျယ်လည်းပြောဥပါတယ်ဝိသီတွေချပြီးတော့အဲမြင်တဲ့အခါမြင်တဲ့စိတ်ဖြစ်တယ်နားထဲမှာအပန်ကျလာတဲ့အခါကျတော့အဲ့ဒီမှာ အပန်ကြားတဲ့စိတ်ဖြစ်နှာခေါင်းထဲမှာအနားရောက်လာတဲ့အခါနာသိတဲ့စိတ်ဖြစ်လျာမှာအရသာလျာပေါ်ရောက်လာတဲ့အခါမှာအရသာသိတဲ့စိတ်ဖြစ်ကိုယ်ကတွေ့ထိတဲ့အခါဆိုတော့အတွေ့အထိကတော့များတယ်ဒီကိုယ်လုံးအသွေးသားတွေသို့ကောင်းနေတဲ့နေရာဟူသည်များအကုန်လုံးအတွေ့အထိက ထိနိုင်တာပဲတွင်းကရောပြင်ကရောအဖျားလေးနဲ့မနာဆက်တဲ့အဖျားလေးနဲ့ထောက်ပြီးတော့ ဘယ်နေရာထောက်တော့အဲ့ဒီထောက်တဲ့နေရာလေးကနေအတွေ့အထိလေးရှိတာပဲအတွင်းကဖြစ်ပြင်းကဖြစ်ဖြစ်အဲခေါင်းကပဲဖြစ်ဖြစ်လက်ကပဲဖြစ်ခြေထောက်ကပဲဖြစ်ဖြစ်ဇိပတ်ကပဲဖြစ်ကြောကပဲဖြစ်ဖြစ်ဘယ်နေရာကပဲဖြစ်ဖြစ်ဒီအဖျားလေးနဲ့တွေ့လိုက်လို့ရှိရင်တွေ့ရကနေပြီးအတွေ့အထိကသူပြီးနေတာအဲဒီတော့အတွေ့အထိတွေကတော့ပေါ်တယ်အဝိုးနဲ့တွေ့ထိနေတာလည်းရှိတယ်ကိုယ်လည်းကိုယ်ရှိချင်းတွေ့ထိနေတာရှိတယ်အဲဘေးကအပူအနှွေးအေးနဲ့တွေ့ထိနေတာရှိတယ်လေနဲ့တွေ့ထိနေတာရှိတယ် ရေလိုပါပဲတွေ့ထီတွေအများကြီးပါပဲအတွင်းကလည်းပဲကိုယ်ထဲကနေပြီးတော့တွေ့ထီနေတာတွေအများကြီးရှိတယ်မျက်စိမှိတ်လိုက်ဖွင့်လိုက်ဆိုရင်အဲဒီမှာတွေ့ထီတွေရှိတယ်အဲဗဇာထဲကလည်းရှားလေးနဲ့ဟိုထီပြီးထီအဲဒီမှာတွေ့ထီတွေရှိတယ်လေကြောင်းနဲ့လျှောက်ပြီးတော့တွေးစားပြီးတော့နဲ့တွေ့ထီနေတာတွေရှိတယ်ဦးရဲတဲ့ဦးရဲတဲ့ကနေပြီးတွေ့ထီနေတာတွေရှိပြည့်လိုပါပဲတွေ့ထီတွေကတော့အဲဒီတွေ့ထီပေါ်တဲ့ခါကျရင်အဲဒီတွေ့ထီတဲ့သဘောလေးတွေပြီး

တဏှာနဲ့ပါရပြီးတော့ဆွဲလာနိုင်တယ်ဒိဋ္ဌိနဲ့အပြင်မှားပြီးတော့ဆွဲလာနိုင်တယ်မျက်စိကမြင်တယ်ဆိုလို့ရှိရင်မျက်စိကယုတ်မြင်ရတဲ့အသင်ကယုတ်မြင်သိတာကနာမြင်သိတာလေးထဲမှာမြင်သိတာလေးကသိယုံလေးကသူကဝိညာဉ်ခေါ်တယ်ဝိညာဉ်နဲ့ခံတယ် မြင်လို့ကောင်းတာမကောင်းတာရှိတယ်ဝေဒနာခန္ဓာခေါ်တယ်မြင်ရတာလေးကိုမှတ်လိုက်တဲ့သဘောလေးစဉ်းဟိုသင်းများလက်ခံစဉ်းမှတ်ပြီးတော့ထားသလိုပဲဘယ်လိုဟာလေးပဲလို့မှတ်သားတဲ့သဘောစဉ်းညာလေးရှိတယ်အဲပင်ညက်ခန္ဓာခေါ်မြင်မှုဖြစ်အောင်လို့စူးစိုက်မှုနှလုံးသွင်းမှုအဲဒါကသင်္ခါရခန္ဓာခေါ်တယ်မြင်မှုဖြစ်အောင်ဖန်တီးပေးတယ်မြင်စရာအသင်္ခါရှိနေပေမဲ့လို့နှလုံးသွင်းမှုစူးစိုက်မှုမရှိရင်မမြင်ဘူးလို့ သူအရင်ဘယ်လိုဟာသိတယ်ဆိုတော့ကြားတာမှသာသိဘိုးကတခုခုအရေးကြီးတာလေးကိုတခါလဲစိတ်နဲ့စားပြီးတော့ကြားနေတော့အနာနာကလည်းစကားပြောမကြဘူး။အိုးဘေးပဝန်းကျင်ကနေပြီးစကားတွေပြောနေကြမကြဘူးအဲ့ဒါတွေဘာပြောနေမှမသိဘူးမကြဘူး။ကိုကအရေးကြီးတယ်မှာဆိုတော့စင်းရင်းတွေဘာတွေတွေ့နေတယ်ဆိုတော့ငွေကြီးစင်းရင်းတွေတခါလဲမကြိုက်ဖဲဖြစ်နေလို့အရေးကြီးနေလို့ဒီမှာအရေးကြီးတခါလဲတွေ့ပြီးတော့နေမှာ။

တဏှာဥပါဒာနဲ့ဆွဲလမ်းသွားတာမျက်စိကြည်လင်တာကောင်းတာလေဒီမျက်စိကလေးကောင်းလို့မြင်ရတယ်ဆိုရင်ဉာဏ်ဌာနမျက်စိကလေးကိုသာယာနေတဲ့ဆွဲလမ်းသွားတဲ့တဏှာဥပါဒာဖြစ်မြင်ပြီးတာလေးကိုသဘောကျသွားတယ်တဏှာဥပါဒာဖြစ်မြင်လို့ကောင်းတာလေးသဘောကျတယ်တဏှာဥပါဒာဖြစ်မြင်ရတာလေးမှတ်သားမိတာလေးတွေအဲတချို့ပြောတတ်တယ် ဩတခါတော့မြင်ပြီးရင်တို့ကမှတ်မိတာဆိုပြီးတော့မှတ်သားမိတာလေးလည်းသဘောကျတယ်အဲ့ဒါပညာလေးကိုသာယာနှစ်သက်သွားတာသွဲလာမြင်မှုဖြစ်အောင်အားထုတ်ပေးတာတဲ့မြင်မှုဖြစ်အောင်အားထုတ်ပေးတဲ့သဘောနှလုံးသွင်းမှုစူးစိုက်မှုလေးဒါလေးတဲ့ပါရသွားတယ်ဒါကတော့အထူးအချင်းတော့ကိုယ်မှုစားမှုထိုင်မှုထားမှုအဲဒီတော့သမင်္ဂါတကူတကလောက်တဲ့နေရာမှာသာပြီးတော့ပေါ်တယ်ဒီမြင်ရကြရလေးမှတော့မပေါ်ဘူးသင်္ခါရခန္ဓာရဲ့ လုပ်ငန်းစဉ်ကတကယ်ကိုမူရာဖြင့်ပြုတဲ့အခါနှုတ်မူရာဖြင့်ပြောတဲ့အခါစိတ်ကူးစဉ်းစားကြံနေတဲ့အခါအဲဒီလိုခါတွေမှာသင်္ခါရခန္ဓာသဘောတွေကပို့ပြီးတော့ပေါ်တယ်မြင်ကြရုံညာတွေကဘယ်တော့မှမပေါ်အဲတော့မပေါ်သေးသေးပေါ်သေးသေးသူသင်္ခါရခန္ဓာကတော့ရှိတာပဲအဲဒီခန္ဓာ၅ပါးလုံးမြင်တဲ့အခါကလာရှိတယ်ကြားတဲ့အခါတွေနားတဲ့နားတဲ့အခါတွေလည်းပဲအတူတူပဲအဲ့ဒါလေးတွေကို ဝိပဿနာမရှုမှလို့ရှိရင်ဖြင့်ဒါလေးတွေသာယာနေတာအခုဝိပဿနာကျူရတာကြားမဟုတ်ဘူးဒီသာယာပြီးတော့ဆွဲလာတဲ့တဏှာဥပါဒမဖြစ်အောင်လို့ဉာဏ်တိုင်းဉာဏ်တိုင်းရှုနေရတာဒိဋ္ဌိဥပါဒကလည်းဒီတိုင်းပဲဝိပဿနာမရှုလို့မှန်တိုင်းမသိရင်မြင်ရတဲ့အခြင်းကိုကိုကိုလက်ကိုမြင်တယ်ဆိုတော့ငါပဲဆိုပြီးတော့အဲငါလက်ကိုငါမြင်တယ်ဆိုပြီးမြင်တာနဲ့ မြင်ရတာနဲ့အတူတူပဲတယောက်တည်းပဲလို့အဲဒီလိုဆွဲလာသွားတယ်အဲမျက်စိမြင်ရတာမျက်စိလည်းပဲငါပဲဆိုပြီးဆွဲလာမြင်သိတာကလည်းငါပဲဆိုပြီးဆွဲလာမြင်လို့ကောင်းတာကလည်းငါပဲဆိုပြီးဆွဲလာမြင်လို့မမြင်ရတဲ့အာရုံမှတ်သားလိုက်တာမှတ်မိတာလေးလည်းငါပဲဆိုပြီးဆွဲလာတယ်မြင်မှုပြောင်းနှလုံးသွင်းတာသုစိတ်တာလည်းငါပဲဆိုပြီးဆွဲလာတယ်အဲဒါဒိဋ္ဌိနဲ့ စွဲလာတဲ့ဥပါဒါဖြစ်လာတယ်ဒိဋ္ဌိဥပါဒါဖြစ်လာတယ်အဲဒီတဏှာဒိဋ္ဌိဥပါဒါနဲ့မဖြစ်အောင်လို့မြင်နိုင်မြင်နိုင်ဒီကရှုနေရမြင်နိုင်မြင်နိုင်ရှုလို့မြင်ရတဲ့မြင်တဲ့အခါကာလမှာသင်ကြားတဲ့အဲရုပ်တရားကတစ်မျိုးနာမ်တရားကတစ်မျိုးဒါလည်းတစ်ခုရှိတယ်လို့သိလာလို့ချင်းပုဂ္ဂိုလ်သတ္တဝါဆွဲလာနေကြောက်အဲဒီမြင်တိုင်းမြင်တိုင်းဖြစ်ပြီးပြက်သွားလို့မမြဲတဲ့တရားတွေကြီးတွေပဲသိလာလို့ချင်းချင်းတဏှာနဲ့

စာရဲကပြောတဲ့အတိုင်းမှာခန္ဓာ၅ပါးဒီလိုအောင်းမင်တာမဟုတ်ဘူးသူကဝိပဿနာမှာအရေးကြီးတာကဒီကိုမြင်နေတာကြားနေတာအရေးကြီးတာစာအုပ်ထဲကဟာတွေကိစ္စမရှိဘူးသူကသူနေတာစာအုပ်ကစာအုပ်ကခုကလာစာအုပ်နဲ့ရေးထားလို့ဟာပဲမရေးလို့ချင်းပြေးတော့ကစာအုပ်တော့ဘာမှရှိတာမဟုတ်ဘူးသူကဇာတ်ထဲမှာရှိနေတယ်ဇာတ်ထဲမှာလည်းရွတ်တဲ့ခါမှရှိတာမရွတ်တဲ့ခါဆိုစိတ်ကူးထဲမှာရှိတာဒါတော့

တိုင်းစွာမြင်စေခဏ၌မျက်စိနဲ့အစင်းကရူပခန္ဓာမြင်စေခဏ၌မျက်စိနဲ့အစင်းကရူပခန္ဓာမြင်သိတာကဝိညာဉ်နဲ့ခန္ဓာ မြင်လို့ကောင်းတာမကောင်းတာကဝေရณะခန္ဓာမြင်ရတဲ့အစင်းကိုမှတ်သားတာကသင်ညက်ခန္ဓာမြင်မှုဖြစ်အောင်နှလုံးသွင်းစူးစိုက်တာကသင်္ခါရခန္ဓာ ခန္ဓာ၅ပါးအစုံပဲခန္ဓာ၅ပါးမြင်စေခန္ဓာမှာဖြစ်တဲ့ခန္ဓာ၅ပါးအဲဒီခန္ဓာ၅ပါးတွေအမှန်တိုင်းမသိလို့ရှိရင်တဏှာနဲ့ပါရပြီးတော့ဆွဲလန်းတဲ့ဥပါဒณะခန္ဓာလို့ခေါ်တယ်။နော်တဏှာနဲ့မပါရရင်ကောမပါရတဲ့ဥပါဒณะခန္ဓာပါပဲ။ဆွဲလန်းနိုင်တဲ့တရားတွေ။ဗျာယနာပုဂ္ဂိုလ်ရင်းသာနာမှာမြင်တိုင်းမြင်တိုင်းမြင်မှုနဲ့စတဲ့ခန္ဓာ၅ပါးတွေဖြစ်တယ်

ကိလေသာမကင်းတဲ့ပုဂ္ဂိုလ်တွေကတဏှာဥပါဒနဲ့ဆွဲလန်းနိုင်လို့လောကီခန္ဓာတွေဟူသမျှဟာဘုသူတဏ္ဍာငါကြီးရှိဥပါဒနဲ့ခန္ဓာလိုပဲခေါ်ရတယ်ဆိုတော့ဥပါဒနဲ့ခန္ဓာပဲအဲဒါဥပါဒနဲ့ခန္ဓာဉာဏ်စေကတာမှာဥပါဒနဲ့ခန္ဓာ၅ပါးအဲဒီဥပါဒနဲ့ခန္ဓာ၅ပါးတွေအမှန်တည်းသိအောင်လို့ရှင်းရတာဝိပဿနာရှုတယ်ဆိုတော့ဥပါဒနဲ့ခန္ဓာ၅ပါးရှုရတယ်ဟိုတဲ့က

ဥပါဒณะခန္ဓာ၅ပါးရှုနှလုံးသွင်းဘာအကျိုးရှိသလဲဆိုရှုနေရင်းနဲ့သောတာပတိဖို့ကိုရောက်နိုင်ပါတယ်သောတာပန်ဖြစ်နိုင်ပါတယ်သောတာပန်ဖြစ်လို့ရှိရင်လည်းပဲဘယ်တရားတွေရှုရသလဲဆိုဥပါဒณะခန္ဓာ၅ပါးရှုရတာပါပဲရှုရင်ဘယ်အကျိုးရှိသလဲဆိုဥပါဒณะခန္ဓာ၅ပါးရှုနေရင်သောတာပန်ပုဂ္ဂိုလ်ကသရာမိဖို့ရောက်ပြီးသရာကံဖြစ်သွားနိုင်ပါတယ်သရာပုဂ္ဂိုလ်ကဘယ်တရားရှုရသလဲဥပါဒณะခန္ဓာ၅ပါးရှုရတာပဲ

။ဘာအကျိုးရှိသေးလဲဆိုတော့အဲယဟနာပုဂ္ဂိုလ်ကပြစ္ဆေကဗုဒ္ဓဖြစ်တယ်။အဲဖရာဖြစ်တယ်ဒီလိုတော့အစဉ်တန်းတော့မတက်တော့ဘူး။ဘာအကျိုးရှိသေးလဲဆိုပฏิသံပစဉ်အမြဲရှင်ခြင်းအကျိုးရှိတယ်ဒိဋ္ဌဓမ္မဒုက္ခဝိဟာရမျက်မှောက်မှာချမ်းသာတဲ့နေရာချင်းအကျိုးရှိတယ်။ဟွန်းညာနာပုဂ္ဂိုလ်လဲတရားနှလုံးမသွင်းဘဲနဲ့မရှိမှပဲနေလို့ရှိရင်တတိတံပစဉ်တွေ

မျက်မှောက်အာတဘောနဲ့ချမ်းသာစွာနေရခြင်းတူသောအကျိုးတွေကိုဉာဏ်နာပုဂ္ဂိုလ်မှာလည်းဝိပဿနာရှင်ရပါတယ်တဲ့အဲ့ဒီမှာဥပါဒณะခန္ဓာ၅ပါးရှိရတယ်လို့ပြောထားပါတယ်သောတာပန်ဖြစ်အောင်လဲဉာဏ်ရှိရတာသရဂနာကဉာဏ်နာဖြစ်အောင်လဲဒါရှိရတယ်ဉာဏ်နာဖြစ်ပြီးတော့လဲဒီတရားတွေရှိရတာဒါတော့ဝိပဿနာရှုတဲ့စဉ်ဥပါဒณะခန္ဓာ၅ပါးလို့ခေါ်တဲ့လောကီခန္ဓာ၅ပါးတရားတွေရှိရပါတယ်အဲလောကီခန္ဓာ၅ပါးတရားတွေဘယ်လိုရှိရတယ်လဲဆိုတော့

မသိတာအဝိဇ္ဇာပဲဟောမသိတာအဝိဇ္ဇာတဲ့အမှုပြအကြတယ်ညာနောက်ပြစဉ်းစားလို့ရှိရင်အဲ့ဒီမသိတဲ့အတိုင်းပဲပြန်ပြီးပေါ်မသိဆိုလည်းပဲလုံးလုံးမသိတာမဟုတ်ဘူးသူစားမဟုတ်တာတွေတော့သိနေတာပြန်စဉ်းစားတဲ့ခါကျတော့နေစာအတ္တဒုက္ခအနေအားဖြင့်ဆွဲလမ်းမှုရသည်မြင်တာလေးတစ်ခုမြင်တော့မှမရှိမိလို့ အဖြစ်အပျက်အနိစ္စဒုက္ခအနတ္တမသိခဲ့ဘူးဆိုရင်အဲ့ဒါလေးနောက်တစ်ခါကြံစဉ်းတဲ့ခါကျတော့စဉ်းစားတဲ့ခါကာလကျတော့အဲဒီဉာဏ်စေခဏမှာရှိတဲ့မျက်စိနဲ့အသင်အဲသူ့ကိုလည်းနှိစ္စမြဲတယ်ဒုက္ခချမ်းသာတယ်ကောင်းတယ်အတ္တငါပဲသူပဲပုဂ္ဂိုလ်ပဲဒီလိုဆွဲလာနိုင်တယ်မြင်သိတာလေးလည်းပဲကျွမ်းမပြီးအိဋ္ဌဒုက္ခနာတာမသိရင်အဲ့ဒါလေးပြန်စဉ်းစားတဲ့အခါကျရင်ခုနကမြင်ခဲ့တာဟာငါပဲ

ဆွဲလမ်းမှာတော့ဆွဲလမ်းတဲ့အလုပ်တစ်ခုကိုအောင်မြင်အောင်တနည်းနည်းနဲ့အားထုတ်ပြုလုပ်တယ်ပြုလုပ်လို့ရှိရင်ကာမဘဝဖြစ်တယ်ကုသိုလ်ကအကုသိုလ်ကဖြစ်တယ်ညာသွားရင်အကုသိုလ်ကဖြစ်တတ်တယ်အကုသိုလ်ကဖြစ်ရင်အကုသိုလ်မကောင်းတဲ့ဘဝတွေကျိုးပေးမယ်ကုသိုလ်ကဖြစ်ရင်ကောင်းတဲ့ဘဝတွေကျိုးပေးမယ်ဘဝပြည့်စရာဇာတိအကုသိုလ်ကဖြစ်ရင်အပယ်လေးပါးဇာတိဖြစ်မယ်ကုသိုလ်ကဖြစ်လို့ရှိရင်သူဂတိဘုံဇာတိဖြစ်မယ်

မျက်စိနဲ့အစင်းငါယုတ်မြင်သိတာကနာမ်အမြင်သိတာမှလည်းမြင်သိယုံမြကဝิญဉာဏ်နဲ့ခန္ဓာမြင်လို့ကောင်းတာမကောင်းတာကဝေဒနဲ့ခန္ဓာမြင်ရတဲ့အစင်းကိုမှတ်သားတာကအပင်ညက်ခန္ဓာမြင်မှုဖြစ်အောင်နှလုံးသွင်းမှုစူးစိုက်မှုကသင်္ခါရခန္ဓာဟောခန္ဓာ၅ပါးကြားစီစေခဏလည်းဒီတိုင်းပဲဒါတွေနည်းနည်းတော့ဆိုရအောင်မဖြစ်ဘူး။တော့ကြီးနေမှာတော့ ခဏခဏဘုန်းကြီးကတော့ဟောနေတာပါဒါပေမဲ့စာပေဘုဒ္ဓအချိန်ကမရှိတဲ့ပုဂ္ဂိုလ်တွေကအဲသိပြီးတော့မသိဘူးမမှတ်မိဘူးမမှတ်မိတော့သူဘာမင်းရင်မပြောတာဘူးနည်းနည်းလေးတည်းပြောတာအောင်မမပြောတာရင်ဖြင့်ဒီကပုဂ္ဂိုလ်တွေတဲဟုတ်တယ်လို့မထင်ဘူးသူကပြောတာမှอืมပြောရလို့ရှိရင်လည်းနည်းနည်းဟုတ်တယ်လို့ထင်လာတယ်တော့ကြားစေခဏ၌ကြားစေခဏ၌နာနဲ့အပံငါယောနာနဲ့အပံ နဲ့အပန်းကရုပ်ခန္ဓာကြာတိရာကနာခန္ဓာကြာတိယုံမြကဝိညာဉ်နဲ့ခန္ဓာကြားလို့ကောင်းတာမကောင်းတာကဝေဒနာခန္ဓာကြားရတဲ့အပံကို မသာရာကသင်ညက်ခန္ဓာကြားမှုဖြစ်အောင်နှလုံးသွင်းမှုစူးစိုက်မှုကသင်္ခါရခန္ဓာဟောနာမှုတို့စားမှုတို့ဆိုတာထားရပါတော့ပဲတွေ့ထိမှုတို့ကြတော့ တွေ့ထိစေခဏ၌ကိုယ်နဲ့အတွေ့အထိကဘုပ္ပခန္ဓာတွေ့ထိစေခဏ၌ကိုယ်နဲ့အတွေ့အထိကဘုပ္ပခန္ဓာအဲထိတိယုံမြကဝိညာဉ်နဲ့ခန္ဓာ တွေ့ထီလို့ကောင်းတာတွေ့ထီလို့ကောင်းတာမကောင်းတာကဝေဒနာခန္ဓာတွေ့ထီရတဲ့အာယုံကိုမှတ်သားတာကသင်ညက်ခန္ဓာတွေ့ထီအောင်နှလုံးသွင်းမှုသုဆိုင်မှုကသင်္ခါရခန္ဓာ ဝိသိဒေသနာဝိသိဒေဆိုတာခုနကပြောရတဲ့အများကြီးပဲအဲဒီဒွိတိတိုင်းဒွိတိတိုင်းဟာကိုကြည်ရုပ်ဆိုတာရှိတယ်ကိုယ်တစ်ကိုယ်လုံးနေရာတိုင်းအတွင်းကရောပြင်ကရောအနှံပြားအဲဒီအသင်းအသင်းရုပ်ထင်လောက်အောင်မှာကြည်များလို့ပဲအဲဒီအတွေ့အထိထင်လောက်အောင်လို့ကိုကြည်ရုပ်ဆိုတာတစ်မျိုးရှိတယ် ဒီကိုကြီးရုပ်ကလေးရှိတဲ့နေရာမှာ အတွေ့အထိကဖြစ်အသားတွေခြောက်နေလို့သုံးမဟုတ်အသားတွေပြက်နေလို့ရှိရင်အဲ့ဒီမှာအဲ့ဒီနေရာကြည့်ရင်ဖြီမမသိဘူးအဲ့ဒါကာယပတာရကိုကြီးရုပ်မရှိတဲ့နေရာမှာကြည့်ရင်ဖြီမမသိဘူးကိုကြီးရုပ်ရှိတဲ့နေရာလေးထိတော့နည်းနည်းလေးထိနည်းနည်းလေးပြီးတာအဲ့ဒီကိုကြီးရုပ်ကလည်းထင်ရှားတယ် ဒုတိယတဲ့အာယုံကလည်းပြင်ဒုတိယတဲ့အာယုံဆိုအပြင်ကအာယုံတွင်းကအာယုံမျိုးမျိုးရှိတာပေါ့ကိုယ်ထဲမှာဒုတိယကိုယ်ထဲကအာယုံပေါ့အဲကိုယ်တယ်ဆန့်တယ်ထိုင်တယ်ထားတယ်ဆိုတဲ့နေရာတွေမှာကိုယ်ထဲကဒုတိယတခြားဒုတိယတာမဟုတ်ဘူးဒါကတော့ကိုယ်တဲ့ကိုယ်တဲ့ခါကာလလက်ကိုယ်ချီကိုယ်လက်ထဲခြေထဲကနေပြီးတောင်းတာတင်းတာလှုပ်ရှားတာတွေကိုယ်ထဲကနေဒုတိယတာပဲဒါကိုယ်ထဲကဒုတိယအဲကိုယ်တယ်ကိုယ်တယ်မှားရင် အဲတောင်းနှင်းတာလှုပ်ရှားတာအဲဒီတွေ့ထရတဲ့အဲဖြစ်ရှားတာရုပ်တွေပဲလားရူပခန္ဓာတွေသွားတဲ့ခါကာလတွေမှာလည်းပဲညာလန်းနေဘယ်လန်းနေကြွတယ်လှမ်းနေချတယ်လောလောကူပြောလို့ပြုလို့လွယ်အောင်လို့ဒီလိုပြောနေကြတယ်ပြောတာအမှန်ကတော့ဒီထဲမှာအဲခြေလန်းနဲ့ခြေလန်းနဲ့ခြေတော်တွေကနေပြီးတွေ့တောင့်တာတော့တင်းတာတော့တွန်းကန်တာတော့တွေ့ထရတွေပဲခြေတော်တွေကနေတွေ့ထရတယ် ဒါမျက်စိနဲ့ကြည့်လို့မြင်တာမဟုတ်ဘူးသူကခြေတော်တဲကနေပြီးတောင်းတာတင်းတာတွန်းကန်တဲ့သဘောကခြေတော်တဲကပဲတွေ့ထီပြီးပြီးသွားတာအဲကိုကိုကြွလိုက်တဲ့ခါကလာပေါ့တယ်လာတာအကိုထိုင်ချတဲ့ခါကလာလေးကြတော့တာတွေအဲ့ဒါတွေလည်းကိုယ်တွေကနေအတွေ့အထိတွေပဲ။ဒါဒေဇောရအတွေ့အထိအာဘောရအတွေ့အထိပေါ်တယ်လာတာကဒေဇောရအတွေ့အထိလေးကြတော့တာကအာဘောရအတွေ့အထိ အဲတောင်းတင်းသာလှုပ်ရှားတာတွေတွန်းကန်တာတွေဝါရောတာတွေ့တယ်အဲခဲမာတဲ့သဘောတွေနူးညံ့တဲ့သဘောတွေအဆိုင်ခဲသဘောတွေနဲ့အမာကန်သဘောတွေနဲ့တွေ့ထိရတာတွေကပထဝီဓာတ်တွေ့ထိတာအဲဒီမှာဒီနေ့ကပြောခဲ့တဲ့အတိုင်းပဲဒီလန်းအတွင်းမှာဒါလေးပါးရုပ်တွေကိုတွေ့နေတာတကွေးတစအတွင်းမှာလည်းဒါလေးပါးရုပ်တွေကိုတွေ့နေတာလားယူဘက်ခန္ဓာတရားတွေတဲ့ဒါတွေ့ထိကိုကြည်ယုံနဲ့တွေ့ထိရတဲ့ တွေ့ထရတဲ့ရုပ်ကယူဘက်ခန္ဓာကိုယ်အကြည်ရဲ့တွေ့ထရတာရဲ့အဲဒါကယူဘက်ခန္ဓာတွေဒါသင်ကြားနေတာလားအဲဒီမှာသိသိတာတွေဒါကနာမခန္ဓာတွေသိသိယုံညာကဝိညာဉ်ရဲ့ခန္ဓာသိသိပြီးတော့ဒီတဲ့ကောင်းတာလည်းရှိမကောင်းတာလည်းရှိတာကိုမကောင်းတာတွေကတော့ကိုညောင်းလိုက်ပူလိုက်နားလိုက်ကျင်လိုက်ခဲခဲလိုက်အဲဒါတွေမကောင်းတာတွေပေါ့မကောင်းတဲ့တွေ့ထကောင်းတာတွေကတော့

ကိုယ်တည်းကတွေ့ထီပြီးတော့ကောင်းသွားတာဒုက္ခဝေဒနာခေါ်တယ်ကိုယ်တည်းကတွေ့ထီပြီးတော့မကောင်းနေတာနာလာကျင်တာကြိုက်ခဲတာခံခဲတာတွေဒုက္ခဝေဒနာခေါ်တယ်အဲဒါတွေ့ထီလို့ကောင်းတာမကောင်းတာကဝေဒနာခန္ဓာဒါတွေလည်းတွေ့နေတာပဲမှန်ရင်မှန်ရင်တွေ့ဘွားရင်လာရင်နေထိုင်ရင်ဒီဥစ္စာတွေ့ထီလို့ကောင်းတာတွေမကောင်းတာတွေဝေဒနာခန္ဓာတွေတွေ့နေတာ အဲတွေ့တိရတာတွေမှတ်သားတာတွေလည်းရှိတယ်မှတ်မိရဲ့သူကဘယ်လိုတွေ့တာပဲဘယ်လိုထိတာပဲအဲကိုယ်လိုက်တာပဲဆန်းလိုက်တာပဲစသည်ဖြင့်လူကသိနေတယ်သူကမှတ်မိနေတယ်လေမှတ်မိတဲ့ဥစ္စာကသင်္ကြန်ခန္ဓာအဲဒီအတွေ့အထိမှုသိသိမှုလေးဖြစ်အောင်လို့နှလုံးသွင်းတာသူလိုက်တာကသင်္ခါရခန္ဓာအထူးအချင်းတော်တယ်မှာကွေးမှုဖြစ်အောင်ဆမ်းမှုဖြစ်အောင်အဲသူလိုက်အထုံးမှုတွေရှိတယ်ဒီမှာအဲကွေးတဲ့အခါမှာ ဝေးအောင်လို့စိတ်ကလှုပ်ဆော်ပြီးတော့ပေးတာပဲဘယ်သူကမှကိုယ်အောင်လှုပ်ပေးနေတာမဟုတ်ဘူးသူကကိုယ်စီလို့စီရင်ချသလိုပဲအဲဒီကိုယ်ကျင်တဲ့စိတ်ကလေးကစပြီးတော့ဖြစ်လာကိုယ်လိုက်ကိုယ်လိုက်လို့ခိုင်းနေသလိုပဲတခါလဲဆန်းလိုက်ဆန်းလိုက်ခိုင်းနေသလိုပဲအဲဒါကတရားများတိုင်းနေရာကကိုဩခြေတော်ကလေးကညောင်းနေလို့ရှိရင်ဆန်းလိုက်ဆန်းလိုက်ခိုင်းနေသလိုပဲထားလိုက်ဦးမှာပါပဲသွားလိုက်ဦးမှာပါပဲ ရင်ကနေလို့ရှိရင်ရေသွားတောက်လိုက်ဦးမှာပါပဲဘာလို့လိုက်ဦးမှာပါပဲစသည်ဖြင့်အဲဒီလိုတိုက်တွန်းနေတဲ့စိတ်ကလေးရှိတယ်အဲဒီတိုက်တွန်းနေတဲ့သဘောတရားသာသင်္ခါရခန္ဓာတွေသူစိတ်တော်ပြေးနေတာကောင်းသောမှုမကောင်းသောမှုတွေပြုတာသူ့ကြောင့်ပြုနေတာဒါနမှုတွေပြုတာလည်းသူ့ကြောင့်ပဲသီလမှုတွေပြုတာလည်းသူ့ကြောင့်ပဲဘာဝနာမှုတွေပြုတာလည်းသူ့ကြောင့်ပဲအဲဒါကြောင့်ဒီစေတနာကိုကံလို့ခေါ်တာကောင်းသောမှုတွေပြုလို့ရှိရင်ဒါကုသိုလ်ကံနဲ့မကောင်းသောမှုတွေပြုလို့ရှိရင်အကုသိုလ်ကံနဲ့ စေတနာတွေစိတ်စောတိုက်တွန်းပေးနေတာအဲဒီတော့အတွေ့အထိထဲမှာဝိသသံသာထိုင်သာထတာအမူအရာတွေပြုလုပ်တဲ့နေရာမှာအမူအရာတစ်ခုပြုအောင်လို့အမူအရာတစ်ခုပြုမှုပြီးအောင်လို့စိတ်စောတိုက်တွန်းပေးနေတာတွေသင်္ခါရခန္ဓာတွေရှိတယ်အဲဒါတွေလည်းပဲဒီကိုင်းဆိုင်ထိုင်ရင်ထိုင်ရင်ဒါတွေမှတ်ရင်းနဲ့သိနေတာပဲကိုယ်ရယ်ကိုယ်ရယ်မှသောသောကလည်းကိုင်းနေတဲ့စိတ်ကလေးကစပြီးပြီးတာတော့ကိုယ်လိုက်လို့မခိုင်းတော့လည်းခိုင်းတဲ့ခဲလို့စေတနာတွေစိတ်စောတိုက်တွန်းမှုတွေပြီးရတယ် အဲဒါသင်္ခါရခန္ဓာတွေပြီးတာလေဒီတော့ကိုယ်မှုစာမှုထိုင်မှုထားမှုစရှိသောအမှုရာတွေမှားရင်ခန္ဓာ၅ပါးတွေကိုမှန်တိုင်းပြီးနေတာအဲဒီလိုပြီးအောင်တော့မှားရတယ်။ဒါရင်ပြောရမယ်။ကိုယ်စေခဏ၌တောင်းနှင်းလှုပ်ရှားတာကယောတောင်းနှင်းလှုပ်ရှားတာကယောမှတ်သိတာကနံမှတ်သိတာက ဝိသေခဏ၌တောင်းနှင်းလှုပ်ရှားတာကဘူပက်ခန္ဓာမှတ်သိတာကနာမခန္ဓာဝိသေခဏ၌တောင်းနှင်းလှုပ်ရှားတာကဘူပက်ခန္ဓာကိုယ်ရံကြံစည်တာကကိုယ်ရံကြံစည်တာ နဲ့ခန္ဓာအဲကိုယ်ရံကြံစည်းကြိုက်နိုင်ရှင်လန်းတာမရှင်လန်းတာကဝေဒနဲ့ခန္ဓာကွေးမယ်လို့ကြံစီတဲ့အခါမှာတချို့လဲဝမ်းမြောက်ဝမ်းသာနဲ့ကွေးဆိုတာရှိတယ်တချို့လဲစိတ်စိတ်ဆုံးမှဆိုလဲကွေးတယ်ရှိတော့အဲဒီမှာ ကျွံလန်းလားဖြစ်ရင်ဒုက္ခဝေဒနာဒေါမနတဝေဒနာခေါ်တယ်မကျွံမလားဖြစ်ရင်ဒေါမနတခေါ်တယ်ဒေါမနတဝေဒနာခေါ်တယ်ကိုယ်စေခဏ၌တောင်းနေလို့ကြတာကရူပခန္ဓာကိုယ်ရံကြံစီတာကဝိညာဉ်နဲ့ခန္ဓာ ရှင်လန်းတာမရှင်လန်းတာကဝေဒနာခန္ဓာဝေသောချင်းရာကိုမှတ်သားမိတာကသင်ညက်ခန္ဓာဒါလည်းဝိပဿနာရှုတာပြောတာမဟုတ်မကူရင်ငါတဲ့ကကိုယ်ကိုယ်ရအာယုံလေးစိတ်ထဲမှာသင်လာတယ်လေအဲဒါမှတ်သားမှုလေးရှိတယ် ဝေသောချင်းရာကိုမသာမိတာကသင်ညက်ခန္ဓာဝေမှုဖြစ်အောင်သေသောတိုက်တွန်းတာကသင်္ခါရခန္ဓာခန္ဓာ၅ပါးပဲဝေမှုဖြစ်အောင်သမှုဖြစ်အောင်ထိုင်မှုထားမှုသွားမှုလာမှုဖြစ်အောင် သူကရေလုံးနေတာသင်္ခါရခန္ဓာဟာသူအလုပ်တွေသိမ့်များတယ်သူကအလုပ်လုပ်တာယူဘက်ခန္ဓာဆိုတာယုတ်တရားသူဟာသူပဲအသေးသဘောပဲဝေဒနာခန္ဓာဆိုလည်းကောင်းဆိုးအဲကောင်းဆိုးအတွေ့အထိလေးတွေအကြောင်းပြုပြီးတော့ကောင်းကောင်းသောချင်းရမကောင်းသောချင်းရရင်ခံစားယုံလေးပဲသူဘာမှသွားတတ်တည်ရှိတာမဟုတ်သင်္ညာခန္ဓာဆိုတာလည်းပဲဖြစ်ပေါ်လာတဲ့အတိုင်းသူကမှတ်တမ်းတင်ပြီးမှတ်သားယုံလေးပဲသူဘာမှသွားတတ်တည်ရှိတာမဟုတ် ဝိညာဉ်နဲ့ခန္ဓာဆိုတာလည်းပဲပေါ်လာတဲ့အာယုံလေးသိယုံအာယုံပြုမိယုံလေးပဲသူဘာမှသွားတတ်တယ်ရှိတာမဟုတ်သင်္ခါရခန္ဓာတွေကသွားတတ်တယ်ရှိတာသူကအလုပ်တွေလုပ်နေတယ်သူကသူကကိုယ်အောင်ကိုယ်အောင်ဆန့်အောင်ထိုင်အောင်ထအောင်သွားအောင်လာအောင်အလုံးစုံသောအမှုရာတွေသူလုပ်နေတာပဲကောင်းသောမှုမကောင်းသောမှုတွေပြုအောင်လည်းသူလုပ်တာပဲအဲသွန်ကျက်ပေကလှူဒါန်းမှုအဲဒါတွေလည်းပဲသူကပြုတာပဲ သီလစောင့်တည်မှုတွေကျင့်သုံးမှုတွေသူကပြုတာဘာဝနာပွားများမှုတွေသူကပြုတာရှုမှတ်မှုတွေသူကပြုတယ်အခုလိုတရားဟောမှုလည်းသူကပြုတာပဲအဲတရားဟောမှုတွေဟောတဲ့အခါမှာလည်းပဲဟောဖို့ရအဲဟောဖို့ရစဉ်းစားစဉ်းစားစဉ်းစားပြီးကြတာဒီလုံးပြောတယ်ဟိုလုံးပြောလိုက်မခိုင်းတော့လဲခိုင်းနေတယ်လို့ပဲသူကဒီဥစ္စာဒါစေရနာတွေတိုက်တွန်းနေတာတွေ တရားနာတဲ့ပုဂ္ဂိုလ်တွေမှလည်းထို့တူပဲတရားနာဖို့ရသူကတိုက်တွန်းထားလို့နားနေရတာသူကစေတနာကနေပြီးခိုင်းလို့ဒီလိုထိုင်နေရမယ်ဒီလိုနှလုံးသွင်းနေရမယ်ဟောစေတနာခိုင်းတယ်အဲဒါကောင်းသောမှုတွေပါပဲမကောင်းသောမှုတွေပါဠိပါဒသူများတဲ့ကိုသတ်လို့ချင်းအဲဒါလည်းပဲသတ်လိုက်လို့မပြောသလိုပြောသလိုပဲခိုင်းနေတယ်သူများဥစ္စာခိုးလိုက်လို့မပြောသလိုပြောသလိုခိုင်းနေတယ်ဒီသိတော်တိုက်တွန်းနေတာတွေကသင်္ခါရခန္ဓာတွေခေါ်တယ်အဲဒါတွေက

တိုက်တွန်းလို့ဆိုပေးတဲ့သဘောဆမ်းမှုပြန်တုံ့ပြန်ဆိုပေးတဲ့သဘောဟိုလိုလုပ်လိုက်ဒီလိုလုပ်လိုက်လို့မခိုင်းတော့လည်းခိုင်းနေခဲ့တော့စိတ်ထဲကတိုက်တွန်းနေတိုက်တွန်းပါလေအနန္တင်ကြပါလေတရားထုံးတဲ့ပုဂ္ဂိုလ်အနန္တင်ကြတယ်အဲဒါကသခါရခန္ဓာခေါ်တယ်အရေးကြီးတဲ့ကိစ္စများအဲအရေးကြီးတဲ့ကိစ္စများမှာအခွင့်မသာလို့မပြုနိုင်တဲ့အခါအရေးကလည်းကြီးနေလို့ချင်းစိတ်ထဲကနေတိုက်တွန်းနေတာအနန္တင်ကြတယ်တခါတည်းညကလည်းဖြစ်လို့ စာတို့ဘာတို့ကလည်းရေးစရာရှိတယ်အဲဒါစိတ်ထဲကသွားသွားပြီးစာရေးသွားပြီးတော့မှညာချင်းလို့မရေးလည်းမရေးနိုင်ဘူးစာရေးလူတယောက်နဲ့သွားတွေ့ကိုရလည်းပဲဟိုမှာမသွားနိုင်တဲ့အချိန်ကာလကြီးသွားပြီးဟိုလူနဲ့သွားတွေ့သွားသွားစကားပြောနေတယ်အဲအလုံးလုံးနေတာသူစားအဲဒါစေရနာတွေတိုက်တွန်းနေပုံလေးညမနာတင်ကြပါတယ်အဲဒါသင်္ခါရခန္ဓာတွေပေါ်တယ်အဲတော့တကွေးတဆအတွင်းမှာခန္ဓာ၅ပါးလုံး သိနိုင်ပုံကသူကသင်ကြားနေတယ်ကိုယ်ရယ်ကိုယ်ရယ်စတယ်စတယ်မှနေရင်အဲဒီတည်းမှာရုပ်ခန္ဓာလည်းသိတယ်နာခန္ဓာလည်းသိတယ်ဒီတလားအတွက်မှလည်းဒီတိုင်းပဲကြွတယ်လှမ်းတယ်ချတယ်မှရင်အဲဒီမှာလည်းပဲအဲရုပ်ခန္ဓာကတောင်းနေတာလှုပ်ရှားတာတွေကရုပ်ခန္ဓာတွေအဲဒီကြွဖို့လမ်းဖို့ရအားထုတ်တဲ့စိတ်တွေကနာခန္ဓာတွေအဲဒီရုပ်ခန္ဓာနာခန္ဓာတွေကသူကအစုံသိနေတာပဲကျွင်းကျွင်းအကုန်လုံးသိတယ် အဲတော့ကိုယ်မူရာတွေမှတိုင်းမှတိုင်းဟာယုံနာခန္ဓာ၅ပါးလုံးကိုသိရဲ့တဲ့အဲဒီယုံနာခန္ဓာ၅ပါးလုံးကိုသိအောင်လို့ရှုမှတ်နေရတယ်အဲဒီယုံနာခန္ဓာ၅ပါးတွေကဘာတွေတော့ဆိုလို့ရှိရင်ဒီယုံနာခန္ဓာ၅ပါးတွေကသူသားယောက်ျားတွေပဲတဲ့အဲဒီသူသားယောက်ျားတွေကိုအခုသိအောင်လို့ဝိပဿနာရှုရတယ်

ည်းနည်းအချိန်လည်းကုန်ပါဟိုဆက်ကလည်းနည်းနည်းပြည့်ပြီနည်းနည်းသိမ်းမှပြင်မယ်သင်ကုန်နေတရားကတော့မပြီးတတ်သေးဘူးခန္ဓာ၅ပါးတရားတွေနဲ့ဆက်ကဆက်ဟောရအောင်ဆောင်းပုတ်ကလေးဆိုပြီးတော့သိကြအောင်လေမွေလေးကောင်းကမွေကောင်းကလေးပါဗုဒ္ဓလေးပါဗုဒ္ဓသူက၅ရာမာခန္ဓာနှင့် မိညာယံပဲသဆွဲချက်ကြောင့်ရွာပြက်တုံညာ၆တွာရသောရောက်ကတဘုံ၆အာယုံဟုသုံးဆုံးသမျှဝင်လာကြ၍ဘောကလေးတွေ iwe eleiwe ganzadermakmaibm uganda anọ

အာသီဝိသောမသုဒ္ဓံတရားတော်ယေဇနာကမသာဓမ္မသနာကုသကစေရနာရိအစွမ်းအမှုပေါ်ကြောင့်ဘေးရန်တွေဟူသည်များတော်မှာခါခါသိကင်းလို့ကြ၍ဤသုဒ္ဓံတရားတော်၌လာသောဥပါရณะခန္ဓာ၅ပါးဤဟူသောသူသယောက်ျားတို့ကိုသူသယောက်ျားနေအချင်းထင်မြင်နိုင်ကြ၍ဥပါရณะခန္ဓာ၅ပါးတရားတော်မှန်တဲ့ဝိပဿနာရှုကြ၍ဝိပဿနာညာအစဉ်ဖြင့် ဝိပဿနာဉာဏ်ဆင်းဖြင့်အရိယာမေဉာဏ်ပူညာတို့ကိုရောက်၍ဆင်းရဲခါတဲ့ဉာဏ်ဖြစ်သောနိဗ္ဗာန်ချမ်းသာမြတ်ကိုလင်းမြန်စွာဆက်ရောက်နိုင်ကြပါစေ။သာသနာ့